ယနေ့2021ခုနှစ်မတ်လ6ရက်နေ့ကျွန်တော်ကွန်တမ်ဗုဒ္ဓစ္စမကြီးမှုပြီးတော့ကျင့်ပပေးတဲ့ဝိပဿနာဓမ္မပွဲသဘင်ကြီးမှာဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ပိဋကတ်တော်တွေတဲကထုံနှုံပြီးတော့ ဖျားဟောတဲ့တရားတွေကိုဦးဇင်းတို့အတိအကျသိရအောင်ကိုကျင့်တဲ့အခါကျတော့ဩဖျားကဒါဒီလိုပြောခဲ့တယ်ဖျားကဒီလို ဆိုခဲ့တယ်ငါတို့ကဒီလိုကျင့်ရမယ်ရှေ့ကသူတော်ကောင်းနေလဲဘလို့ကျင့်တယ်သူတို့လဲဘလို့လေ့လာကြတယ်ဆိုတာကို မှတ်သားကြတယ်ဆိုတာလေးတွေလဲသိအောင်ဦးဇင်းတို့တောက်ကြညာတိုင်းညာတိုင်းမှာဒါအထူးအဖြင့်တုတ်တန်တရားတွေကိုဦးဇင်းအခြေခံပြီးဟောပြပါတယ် ။ဘာကြောင့်လဲဆိုတော့ဟောပြောနေတဲ့တရားတွေစာပေနဲ့အညီဦးဇင်းတို့ဒီလိုဒီလိုပဲဖះဟောတယ်ကိုကဘလို့ကြည့်ရမယ်ဆိုတော့တရားဓမ္မတွေသိစေခြင်းလို့ပါနော်။အဲဒါကြောင့်မို့ယနေ့လည်းပဲဦးဇင်းတို့ဟောခဲ့တဲ့တုတ်တန်တွေတဲကနေပြီးတော့အခုဒီနေ့ဟောမှာကတော့ဗတ္တိကရတ္တတုတ်မဇ္ဈိမနိကေမှာ ရသော်ဘုရားဟောကြားတော်မူတဲ့ဗတ္တိကရတ္တသုတ်တံဆိုတာတစ်ခုရှိတယ်ဗဒ္ဒဧကရတ္တခွဲလိုက်တဲ့အခါကျတော့ဗဒ္ဒဆိုတာဝိပဿနာရှုပွားမှုမှာကောင်းမြတ်သောနော်ဧကဆိုတာတခုသောရတ္တရတ္တိဆိုညနော်အဲ့တော့ဝိပဿနာရှုဖို့ရာအတွက်အကောင်းဆုံးညတည အတိပဲရတဲ့သုတ်တံဒီသုတ်တံလေးကနတ်တွေလည်းအင်ပတန်ချစ်ကြတယ်ဒီသုတ်တံလေးကိုတယ်ဒီသုတ်တံလေးကအားကြောင့်လဲဆိုတော့အရှင်သမိတ်တိမထေမြတ်တပါဒီတော့နတ်နတ်သားတယောက်ကသူကရေချိုးပြီးတော့ ကန်းလေးပေါ်တက်ပြီးတော့နေပူဇာလေးလှုံပြီးမတ်တက်လေးရက်ရှင်ဖျားတဲ့ဗတ္တေကရတ္တတုတ်ကို ရှင်ဖျားကြားနာဘူးပါလားမနာဘူးပါဘူးတဲ့အဲ့ဒီတုတ်ဟာအင်မတန်ကောင်းတယ်ဖျားအင်မတန်မှအကျိုးကျေးဇူးလည်းများတယ်ဖျားအရှင်မယားအဲ့ဒီတုတ်တန်ရဲ့ပါဠိတွေခါထာတွေကြက်မှတ်မှတ်သားပြီးတော့သူတစ်ပါးကိုလည်းဟောပြောပေးပါဖျား အရှင်ဘုရားသူတော်ဘာတွေကိုလည်းပြန်ဟောပြောပြီးအရှင်ဘုရားကိုယ်တိုင်လည်းဒီတုတ်တန်ရဲ့အတိတ်ပဲဒီဆောင်းထားပါဖေရအရှင်ဘုရားအတွက်အကျိုးများပါတယ်ဆိုပြီးတော့အဲ့ဒီမှာလည်းကိစ္ဆာနာဗတ္တိကရတ္တတုတ်ဆိုတဲ့အဲ့ဒီတုတ်တစ်ခုထဲမှာလည်းအဲ့ဒီဟာပါတယ်အရှင်ကိစ္ဆာနာမထေမြတ်အဲ့ဒီမထေမြတ်ကိုတခါမြတ်စွာဘုရားဒီတုတ်တန်လေးအကျင့်ဟောထားခဲ့တာ အကျင့်ဟောထားခဲ့တာလေးကိုယဟန်တော်တွေကမြတ်စွာဘုရားမလျှောက်ရဲတော့မြတ်စွာဘုရားအချီးမွမ်းခံရတဲ့အရှင်ကိစ္ဆာနာမထေရဆိုတာရှိတယ်မြတ်စွာဘုရားအကျင့်ဟောလိုက်ရင် तू ကအကျယ်ပြန်ချက်ပြီးဟောနိုင်တယ်ဒါလည်းပါရမီရှင်တစ်မျိုးဘာလို့လဲဆိုတော့ဦးဇင်းတို့လည်းဒီမှာပါဠိတော်တွေဖတ်ရင်းတဲ့ကိုတခါတလေတချို့လေသုတ်တန်ဟောဖို့ရမရဲဘူးကိုယ့်အကိုအနက်အဓိပ္ပာယ်တွေ မှားမှကြောက်ရတာလေကိုဖွင့်တဲ့ဟာတွေအထာကထာနဲ့တီကာနဲ့ဟိုဖတ်ဒီဖတ်တချို့လေတုတ်တန်ဆိုရင် မရှင်းမရှင်းတဲ့အခါဆိုရင်မိမိကိုယ်၌လဲလာနေတာမှမရှင်းတရားတော်မှဆိုတော့မှားမှဆိုတော့ဟောကိုမဟောရဲဘူးအဲ့လိုပေါ့ဘုရားလက်ထက်ကလည်းမြတ်စွာဘုရားအကျဉ်းချုပ်အပြင်ဟောလိုက်တယ်နားမလဲတဲ့တန်ဃာတွေကအရှင်ကိစ္ဆာနာမထေရီသွားမေးရအရှင်ကိစ္ဆာနာမထေရီသွားမေးတဲ့အခါကျတော့အရှင်ကိစ္ဆာနာမထေရအကုန်လုံးအတိဘယ်ကိုပြန်ဖွင့်ပြတယ် အဲ့ဒါမျိုးတွေနဲ့လည်းအရှင်ကိစ္ဆာနာတုတ်ဆိုပြီးတော့လည်းရှိတယ်တခါအရှင်အာနန္ဒမထေမြတ်ကအာနန္ဒဗတ္တိကရတ္တတုတ်ဆိုပြီးတော့အရှင်အာနန္ဒမထေမြတ်ကလည်းဒီတုတ်တန်တိုင်းပဲပြန်ဟောပေးတာရှိတယ်နောက်ထပ်အရှင်လောမတကဆိုတဲ့မထေမြတ်တစ်ပါးကိုလည်းတခါနတ်တူကအဲ့ဒါ तू ကလာပြီးတော့အဲ့လိုလျှောက်ပြီးတော့ဒီတုတ်တန်ကိုသူ့ကိုဆောင်းခိုင်းတာလည်းရှိခဲ့ဘူးတယ်အဲ့ဒါကကြတော့ तू က မြတ်စွာဘုရားခုနဝါမြောက်မှာတာဝရိန်သာနတ်ပြည်တက်ပြီးတော့အဘိဓမ္မာတရားဟောတုန်းကအဘိဓမ္မာတရားအင်မတန်နဲ့နဲ့တဲ့တရားတွေကြီးပဲဆိုတော့နတ်တွေလည်းကြားတော့ညီးငွေသွားတာရှိမှာပေါ့သူတို့မြတ်စွာဘုရားနတ်တွေညီးငွေပြီးစိတ်တွေလွင့်သွားတဲ့အခါကျတော့အဲ့ဒီမှာမြတ်စွာဘုရားဂျားဂျားတုတ်တန်လေးတွေညှက်ဟောတဲ့အခါမှာဟောဒီဗတ္တိကရတ္တတုတ်ကိုပြန်ဟောတယ်အဲ့ဒီတုန်းကတပည့်တော်အကျဉ်းချုပ်အဲ့ဒီတုတ်တန်လေးကို နာဘူးပါတယ်ဗျာတဲ့အကြောင်းမို့အရှင်ဘုရား အဲ့ဒီသုတ်တန်လေးတွေကိုအကျဉ်ရောအကျယ်ရောအရှင်ဘုရားဆောင်းထားပါအင်မတန်မှကောင်းပါတယ်လို့ရှောက်တဲ့သုတ်တန်တစ်ခုပေါ့နော်အဲ့ဒီသုတ်တန်လေးကိုဒီနေ့ညဒကာတော်မတွေဦးဇင်းတို့ခန္ဓာမှာဝိပဿနာနဲ့ပါ တင်ပြီးတော့ဒါဦးဇင်းကဒီနေ့ညအဲ့ဒါလေးကိုဟောပေးခြင်းလို့နော်ရသော်ဘုရားဟောလိုက်တဲ့စကားတော်လေးကအတိတ်ကိုလည်းမတွေးနဲ့တဲ့နော် ဘာကြောင့်လဲဆိုတော့ဦးဇင်းတို့အာလုံးတွေဟာဒီအတိတ်အကြောင်းတွေကိုပဲတွေးတွေးတွေးတွေးပြီးတော့ဒီပေါ်မှာတဏှာတွေပြန်ဖြစ်ကြရတယ်။ຢာခတွေပြန်ဖြစ်ကြရတယ်။ဒေါသတွေလည်းပြန်ဖြစ်ကြရတယ်။အတိတ်တုန်းကငါရဲ့ရုပ်အဆင်းကတော့ဘလို့ကိုလှပခဲ့တယ် ငါတို့ငငယ်တုန်းကငါရဲ့ရုပ်ရည်ငါရဲ့အစင်းအဲ့ဒီရုပ်ရည်အစင်းကတော့အိုးငါငငယ်တုန်းကတော့ဘလို့ပါပါကိုယ့်ရဲ့လှပမှုတော်၎င်းကိုယ့်ရဲ့ဓမ္မရဲ့ခိုင်ခတ်မှုတော်၎င်းအကြောင်းပြုပြီးတော့အဲ့ဓာတွေကိုပြန်ပြန်ပြန်ပြန်တွေးပြီးတော့အဲ့ဒီပေါ်မှာလောဘတဏှာတွေပြန်ပြီးတော့ဖြစ်ကြတယ်ဒါကရုပ်ပေါ် ဝေဒနာပေါ်မှာလည်းဒီတိုင်းပဲတဲ့။အိုးငါငယ်ငယ်တုန်းကဆိုငါတို့ဘလို့ကောင်းတာဘလို့စားခဲ့ရတယ်ဘလို့ခံစားခဲ့ရတယ်။ဟောဝေဒနာတွေနဲ့ပတ်သက်လို့မျက်စိနဲ့အဆင်းနဲ့မြင်နေလှလိုက်တာဘယ်တော့ကငါတို့စပွဲရုပ်ရှင်ကားအစာရှိတဲ့ဘယ်ပွဲငါတို့ငယ်ငယ်တုန်းကဘလို့ကြည့်ခဲ့ရတာ။အဲ့ဒီကြည့်ခဲ့ရတုန်းကဟာတွေရဲ့အပေါ်မှာပြန်ပြန်တွေးပြီးတော့စိတ်မှာခံစားနေတာ အဲ့ဒီခံစားနေတဲ့အတိတ်ကအရာရှိသေးလားဆိုတော့အဲ့ဒါဘာမှမရှိတော့ဘူးတဲ့ခြေသားတို့အဲ့ဒီတုန်းကမှတ်သားခဲ့ရတဲ့တင်ညာတွေဟာငါတော့ငယ်ငယ်တုန်းကဘလို့အမှတ်သားဘလို့တင်ညာတွေဘလို့ကောင်းတယ်ငါညာတွေဘလို့ကောင်းတယ်မှတ်ညာတွေကောင်းတာဒီဟာတွေရဲ့အပေါ်မှာကိုကိုကို မာနေဖြစ်တယ်မာနတွေဖြစ်တယ်အတ္တတွေဖြစ်တယ်မာနတွေဖြစ်တယ် တခါအဲ့တုန်းကဟာငါအတွေးခေါ်နေတော့ဘလို့တွေးခေါ်ခဲ့တယ်ကိုယ့်ရဲ့တွေးတော်မှု အပိုင်းနဲ့ဆင်ញံမှုအပိုင်းတွေပေါ်မှာလဲငါလို့သွားပြီးတော့ဆွဲလန်းခဲ့တယ်စိတ်ကိုလည်းပဲငါစိတ်အဲ့တုန်းကငါစိတ်ကဘလို့ထားခဲ့တယ်စရှိသဖြင့်ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်အဲ့ဒီခန္ဓာ၅ပါးမှာယုတ်တရားပေါ်မှာဆိုရင်မျက်စိနဲ့အစင်းနဲ့မြင်တာတွေပေါ့ မျက်စိအကြည်ယုံနဲ့အဆင်းယုံနဲ့ဩငယ်တော့ငါမျက်စိကဘလို့ကောင်းတာဘလို့မြင်ရတယ်အဆင်းတွေကိုဘလောက်ဝေးတောင်ဘလို့မြင်ရတယ်စားတဲ့အရင်တော့ကဩမျက်မှန်မတက်ဖဲနဲ့ငါတို့ဖတ်နိုင်တာပေါ့ငယ်ငယ်တော့ကအစရှိတဲ့ဖြင့်ဒီမျက်စိပေါ်မှာလည်းပဲဆွဲလတ်မှုတွေဖြစ်ခဲ့တယ်နားရဲ့အတန်နှာခေါင်းရဲ့အနတ်ရှားရဲ့အကြည်ကိုယ်ရဲ့အတွေ့အထိခန္ဓာကိုယ်အတွေ့အထိတွေငါတို့ ဘလို့တွေကောင်းမွန်တဲ့အတွေ့အထိမျိုးတွေကိုဘလို့ခံစားခဲ့ရတယ်ဘလို့သုံးဆောင်ခဲ့ရတယ်ကိုယ့်ရဲ့အတွေ့တွေအဲ့ဒီလိုနဲ့အတိတ်တုန်းက ရုပ်တရားတွေအလုံးရဲ့အပေါ်မှာပြန်ပြီးတော့တွေးနေကြတာပြန်ပြီးဆွဲလန်းနေကြတာအဲ့ဒါတွေဟာချက်သားတို့ဘာတစ်ခုမှမင်းတို့ထံမရှိတော့ဘူးဦးဇင်းတို့တွေငငယ်တုန်းကအသက်20အတွင်း သွားနိုင်တယ်လာနိုင်တယ်စားနိုင်တယ်တောက်နိုင်တယ်ယုံနိုင်တယ်ကံနိုင်တယ်တလောကလုံးကိုလုံးရင်အကုန်ဖြစ်မဲ့ပဲထင်ခဲ့တဲ့အနေထားအခုအသက်အရွယ်မှာရှိသေးလားအရွယ်ဒီမန်းနေအကုန်ကြသွားပြီနော်အလုတ်တော့မှ မလွဲသာလို့လုံနေရတာခြေတော့ကတခါတည်းတောင်ဘက်နေရင်မြောက်ဘက်ရောက်တာနော်လက်တန်းလေးကြိုင်တရားလေးမပရင်ပြုတ်ကြပါဆိုလို့ ညဦးဇေယမီးတွေကလည်းအမှောင်အချထတာဆိုတော့အောက်မှာပစ္စည်းလေးတခုဆင်းယူစရာရှိလို့ဩမီးလေးကမဖွင့်တော့ပါဘူးဆိုပြီးကြောင်းအပေါ်ဓာတ်ကနေအောက်ဆင်းမယ်လို့တော့ဟောမှောင်မဲနေတော့အောက်ကလေကာကိုပြုတ်ကြမှာဆိုတော့ဟောတတိလေးနဲ့ထားဆင်းရတယ်ဩမှငါမီးမဖွင့်မှာအတော်တတိပြန်ကန့်သေးပါလားကိုကိုကိုပြန်ပြီးတော့နော်ဘာလို့လဲဆိုပြုတ်ကြမှာဆိုရတယ်လေနော်တယ်မို့လားအခု အသက်အရွယ်တွေကြီးလာပြီကျန်းမာရေးတွေကမကောင်းတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ဦးဇင်းတို့အသက်50ကျော်ကနေဟိုဘက်ဆိုဒါကြတဲ့အရွယ်ရောက်ပြီ60 60ကနေ80ဟိုဘက်ကျတော့60ကျော်ပြီ80ကျော်ပြီဆိုတာနဲ့ဒါတဖြည်းဖြည်းတဖြည်းဖြည်းယိုယွင်းလာပြီစံပြူနာထိုင်ခါကင်သွားကြွေ အသား၍ယိုယွင်း၍အိုမင်းရာကာလဆိုတဲ့အတိုင်း ဦးဇင်းတို့တွေအဲ့ဒီကိုသွားနေကြပြီနော်အဲ့တော့သွားနေကြတဲ့အခါကျတော့အတိတ်ကြောင်းတွေကိုတွေးပြီးတော့အတိတ်ကရွှေထီးဆောင်းခဲ့တာတွေအတိတ်ကအစဉ်ပြေခဲ့တာတွေတွေးနေလဲချစ်သားတို့မင်းတို့တဏှာရာကဒေါသတွေဖြစ်ဖို့ပဲရှိတယ်ဒီအာယုန်တွေရဲ့အပေါ်မှာပြန်ပြန်တွေးတွေးတွေးတွေးနေတော့လောဘတွေဖြစ်လိုက်မကျေနပ်တာတွေပြန်တွေးမိဒေါသတွေပြန်ဖြစ်လိုက် နော်ตายာဝယ်လေးတွေတွေးမိပြီးတော့တခါတည်းအာလောဘလေးဖြစ်လိုက်ຢာခတွေဖြစ်လိုက်ဟောตายာဝယ်လေးတွေတွေးပြီးကိုမကြိုက်တာကြီးတွေတွေးမိတဲ့အခါကျတော့စိတ်ထဲမှာဒီလူငါ့ကိုဘလို့လုတ်ခဲ့ဘူးတယ်သူငါ့ကိုဘလို့ဆဲခဲ့ဘူးတယ်ငါ့ဘောဘလို့လုတ်ခဲ့ဘူးတယ်ဆိုတော့ကြားခဲ့တာတွေနာခဲ့တာတွေမြင်ခဲ့တာတွေစားခဲ့တာတွေတွေ့ထိခဲ့တာတွေကိုယ့်ဘောမှာ နိုင်ထက်စင်းနဲ့လုတ်ခဲ့တဲ့အကြောင်းတွေကိုတွေးတော်ပြီးတော့စိတ်ထဲမှာဆင်းရဲနေတာ ຢာကတွေနှိပ်စက်ခံနေရတာဒေါသတွေနှိပ်စက်ခံနေရတာမောဟတွေနှိပ်စက်ခံနေရတာအဲ့ဒါဘာကြောင့်လဲအဲ့ဒီအတိတ်တရားတွေရဲ့အပေါ်မှာစွဲလန်းလို့အဲ့ဒါတွေပြန်တွေးမိလို့ဖြစ်တာတဲ့အဲ့ဒီတော့အတိတ်တရားကိုမစွဲလန်းအောင်ဘယ်လိုလုပ်ရမှာတော့အဲ့ဒီယုတ်တရားတွေရဲ့အပေါ်မှာ ပေါ်လာတဲ့အခါနန္တရားတွေပေါ်လာတဲ့အခါအတိတ်အကြောင်းကို တွဲမိရင်အဲ့ဒီတွဲမိလိုက်တာနဲ့တပြိုင်တည်းထဲအဲ့ဒီကအတိတ်ကသားအကြောင်းသမီးအကြောင်းတွေပဲဖြစ်ဆွေအကြောင်းမျိုးအကြောင်းပဲဖြစ်ဖြစ်အတိတ်ကအာယုန်တွေရဲ့အပေါ်မှာ တွေးမိလိုက်တာနဲ့ဩအခုအတိတ်ကြောင်းတရားလေးတွေငါတွေးနေတဲ့အချိန်မှာဟိုးအရင်ကအတိတ်ဆိုတာဘာတစ်ခုမှမရှိတော့ပါလားဟိုတုန်းကရုပ်ဆင်းနေဆိုတာလေအခုလက်ရှိအချိန်မှာ ငါရဲ့အသားအရည်တွေယိုယွင်းလာပြီအိုမင်းလာပြီမနေရနဲ့ဒီနေ့လည်းမတူတော့ဘူးပြီးခဲ့တဲ့နှစ်နဲ့ဒီနှစ်လည်းမတူတော့ဘူးဩလွန်ခဲ့တဲ့10နှစ်နဲ့ဒီနှစ်လည်းမတူတော့ဘူးလွန်ခဲ့တဲ့အနှစ်20နဲ့ဒီနှစ်လည်းမတူတော့ဘူးဟောညာနဲ့ဆင်ញင်သုံးသပ်လိုက်တဲ့အခါကျဩအတိတ်တရားတွေဟာတသွင်းသွင်းစီးနေတဲ့ရေလျင်ကြီးကဲ့သို့သွားနေတာသူကသူဆက်တိုက်သွားနေတာ ဦးဇင်းတို့ရဲ့ရုပ်တရားတွေဟာလည်းတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းနဲ့ဆွေးမြေ့တဲ့ဒီရောရွံ့တဲ့ဒီအိုမင်းတဲ့ဒီရောက်နေတာဒီတိတ်တရားတွေဆိုတာတကယ်တမ်းတော့အလုံးပြီးခဲ့ပြီဒါတွေတွေးနေလို့လဲဘာမှအကြောင်းမထူးတော့ဘူးကဲငါမတွေးတော့အတိတ်တရားတွေလည်းအကုန်လုံးဖြစ်ပြီးပြက်ခဲ့ပြီးဘာတစ်ခုမှမရှိတော့ဘူးအတိတ်ရဲ့အကြောင်းတွေကို ဆင်ញင်ပြီးတော့သုံးသပ်ပြီးတော့အနိစ္စလက္ခဏာလေးနဲ့ပွားအတိတ်ကြောင့်လေးတွေးမိရင်အဲ့တွေးမိတဲ့စိတ်လေးပြန်ကြည့်အဲ့ဒီလိုတခါတည်းအတိတ်ရဲ့အာယုံ၅ပါးကာမဂုဏ်တရားတွေရဲ့အပေါ်မှာတွေ့တာမှုကန့်ညင်မှုတဏှာကိုမရှိအောင် အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလေးနဲ့ဆင်ញင်လိုက်ရင်အော်အတိတ်ပေါ်မှာမတွေ့တာတော့အမှန်ကိုမြင်လာ အဲ့ဒီလိုအမှန်ကိုမြင်အောင်လုပ်ရမယ်တဲ့ဦးဇင်းတို့တို့ရဲ့စိတ်က အတိတ်ကိုပဲသွားနေတယ်အတိတ်ကိုမသွားဘူးဆိုတခါဘယ်သွားပြန်လဲဆိုအနာဂတ်သွားပြန်ရောဟောတဲ့အနာဂတ်မှာလည်းပဲမျောလင်းချက်တွေထားကြပြန်သေးတာတဲ့ငါအနာဂတ်ရောက်လို့ရှိရင်ငါရုပ်ရည်စင်းအဲ့လိုကြီးအိုရာကြီးငါမလိုချင်ဘူး တောင်မွေးနဲ့ထောက်ပြီးသွားနေရတာကြီးတွေငါမလိုချင်မှုဆိုပြီးတော့တခါတည်းကိုကိုကိုဖြစ်မဲ့ထင်တော့အဲ့ဒီဟာတွေကိုသွားပြီးတော့တခါတည်းအဲ့ဒီကြိုင်ငါအသက်ဘလောက်များရောက်ရင်တော့ငါဘလို့ဖြစ်ချင်တယ်ပြောကြတာဩမလေးရှားတက္ကမတယောက်ဦးစင်းသီလာတော့ तू ကဘာပြောလဲဆိုတော့ဆရာတော်တဲ့တပည့်တော်ဖြစ်ချင်တာတခုရှိတယ်တဲ့ဘာဖြစ်ချင်တော့လို့ဦးစင်းမေးတာဘာဖြစ်ချင်လဲဆိုတော့ ဗမာပြည်ကဒေါ်ဆန်းစုကြည်လို့ဖြစ်ချင်တယ်ဟာဘာကြောင့်ဖြစ်ချင်တာလဲဆိုတော့ဒီအသက်ဒီရွယ်ထိကိုရုပ်ရည်မကြဘူးတဲ့သူ့လိုတန်တမာမာနဲ့သွားတာဖြစ်ချင်တယ်တဲ့ဒါသူသူမြင်တဲ့ဟာသူပြောတာအသက်80ကျော်ကိုဒေါင်းတော်မြောင်သွားနေလို့ तू ကအဲ့လိုဖြစ်ချင်တယ်တဲ့အဲ့လိုဖြစ်ချင်တော့လဲကျင်ကလုံနေမှရမယ်တင်တယ်လို့ဦးစင်းကတော့နောက်လိုက်သေးတယ်ဖြစ်ချင်ကြတာတွေပေါ့နော်ဒီသက်ဒီရွယ်ကြီးတွေရောက်ရင်ငါတို့လိုရှင်ရှင်လန်းလန်းနဲ့သွားနိုင်လာနိုင်စားနိုင်နေနိုင် ငါတော့ဒါမျိုးဖြစ်ချင်တယ်ဟောစိတ်တွေမှာအတိသားတွေဖြစ်ချင်ဖြစ်ကြ။အိုးအိန္ဒိယရောက်တော့ကကြတော့တယောက်ကလာပြန်ရောယထာကြီးပေါ့ဆရာတော်ဘယ်ရတော့နဲ့ဘန်းတွေလို့ခေါ်တာပေါ့မြန်မာပြည်ကမြန်မာပြည်ကဘုန်းကြီးဆိုတော့သူတို့ကမြန်မာပြည်ကဆရာတော်တွေကတရားတွေထိုင်နေဆိုသူကလည်းအယံထင်ကြီးတယ်။ခေါင်းကိုတခါတည်းလာထိုးပေးပြီးတော့ပါဝါပေးသမ်းမှာတဲ့။ဟောဗျာဘာဘာပါဝါပေးရမှာလဲဆိုတော့သူကနိုင်ငံရေးသမားတဲ့ နိုင်ငံရေးသမားဆိုတော့မြန်မာပြည်ကဒေါန်ဆန်းစုကြည်ကအဲ့ချိန်တဟုန်တော့နာမည်ကြီးနေတာဆိုတော့ဒါဗုဒ္ဓဘာသာနီးအရာသူ့မှာပါဝါတွေပေးထားလို့ပဲသူပါဝါရနေတယ်ပေါ့နော်အဲ့တော့ဆရာတော်ပါဝါပေးပါဆိုပြီးဦးဇင်းကလည်းအေးအဲ့ဒါဖြစ်မဖြစ်တော့မင်းကံပဲအဲ့တော့ငါတော့ရှိတဲ့ပါဝါတော့ပေးရမှာပဲဆိုခေါင်းကိုင်ပြီးဦးဇင်းကအဲ့မှာရွတ်ပေးခဲ့ရတယ်အော်ကြည်လိုက်တာ လူတွေရဲ့သဘာဝမှာအရွယ်အချင်းလဲတင်းညင်ကြတယ်ဟုတ်တယ်မို့လား ရုပ်ရည်အပြင်လဲလှပခြင်းရတယ်စီးစိမ်ချမ်းသာတွေအပြင်လဲရှိခြင်းရတယ်အဲ့ဒီလောက်နဲ့တင်းတိမ်လာဆိုမတင်းတိမ်ဘူးနောက်ထပ်ယာတုတွေဂုံသိမ်တွေပါဝါတွေအာနာတွေဒါလောက်ကြည်ကြည်တဲ့ချမ်းသာနေတာဘာဖြစ်လို့လိုချင်နေတာလဲဆိုအာနာတွေလိုချင်တာအဲ့ဓာတွေဟာအနာဂတ်မှာတန်တပြီးတော့လူတွေမှာရှိနေတတ်တဲ့သဘာဝတရားတွေမြတ်စွာဘုရားအဲ့ဒီသဘာဝတရားတွေဟာ အနာဂတ်မှာရုပ်ရည်တွေရောအဆင်းတွေရောခံစားမှုတွေရောစိတ်တွေရော မှတ်သားမှုတင်ညာတွေရောအဲ့ဓာမျိုးတွေကို တောင်းတနေတဲ့ပုံကိုဘာဖြစ်လဲမဖြစ်တဲ့တနေ့မှာဒုက္ခရောက်မှာသူကဒါတွေအနာဂတ်ကိုလိုချင်ပြီးတော့ရှောက်လို့လှုပ်တယ်လှုပ်တယ်ဆိုတာလှုပ်တိုင်းဖြစ်တာမှမဟုတ်တော့ဟုတ်တယ်မို့လားအနာဂတ်ဟာမရောက်သေးဘူးတဲ့အဲ့ဒီမရောက်သေးတဲ့အရာကြီးကို အာတခါတော့ငါတော့ဘလို့ကိုဖြစ်ကိုဖြစ်ရမယ်ဆိုပြီးတော့ဒီသန္တာဓိပတိရှိတာတော့တမျိုးနော် သူ့ရဲ့သန္တာအရာအော်ဘယ်ချိန်မှငါသာသနာအတွက်ဘလို့လုပ်မယ်အဲကုကုသိုလ်ရေးဘလို့လုပ်မယ်ဒါမျိုးကြတော့သန္တာဟိုဟာကြတော့လောဘသန္တာနောက်မှာလောဘတဏပါနော်ရိုးရိုးသန္တာတွေကတော့ရှိရမယ်အေးငါတို့နိဗ္ဗာန်လိုချင်တယ်ဟာငါတို့မတရားတွေဖို့တရားလိုချင်တယ်တချို့တွေကပြောတယ် အာအဲ့ဒါလည်းမရှိရဘူးတဲ့အာအဲ့လိုတော့လည်းမဟုတ်ပါဘူးအဲ့လောက်အစွန်းရောက်လို့တော့မရဘူးကောင်းတဲ့ဆန္ဒအဲ့ဒါကြတော့ကောင်းမြတ်တဲ့ဆန္ဒတွေရှိရမယ်တရားအထုတ်တဲ့ခါမှာမတရားတွေဖို့တရားတွေကို လိုချင်တာဒါကောင်းမြတ်တဲ့ဆန္ဒတွေလေအဲ့ဒီလိုဆန္ဒမျိုးတွေကြတော့ရှိရမယ်မတော်မတရားတဲ့လောဘနဲ့ပတ်သက်တဲ့ဟာမျိုးတော့မရှိရဘူးယာထုတွေလိုချင်တဲ့ဂုံတွေလိုချင်တဲ့ပကာသနတွေလိုချင်တယ်ဆိုတဲ့ဟာကြတော့ အနာဂတ်အတွက်ကြိုတင်ပြီးတော့လိုချင်တဲ့ဟာတွေကမတော်မတရားတွေအဲ့ဒီလောဘဆိုတာကြတော့အဲ့ဒါကြတော့အပြစ်ဖြစ်လို့နော်အဲ့ဒီလောဘကဥစီသွားလို့ရှိရင်အဲ့ဒီမှာမိုက်မိုက်မှားမှားလှုပ်ချင်အောင်လှုပ်တော့တာပဲလေကိုယ့်ရဲ့ဘဝတသက်အလုံးလဲပျက်စီးသွားတယ်ကိုယ့်ရဲ့မိဘဆွေမျိုးအတိုင်းဝိုင်းနေခေါင်းမဖော်နိုင်တဲ့ဘဝတွေအထိရောက်စေတယ်အဲ့ဒါဘာကြောင့်လဲဆိုတော့အဲ့ဒီတဏှာလောဘတွေနောက်လိုက်သွားလို့ ဂုဏ်တွေလိုချင်တယ်ပကာသနာတွေလိုချင်တယ်အာနာတွေလိုချင်တယ်ပါဝါတွေလိုချင်တယ်ဆိုတော့အမှားအမှန်မသိတော့ဘူးကောင်းတယ်ဆိုတယ်မဝေခွဲချနိုင်တော့ဘူးမိုက်မိုက်မှားမှားတွေလောက်ချို့လေဆိုရင်တွေ့ရတယ်ဘဝမှာယာထုတွေအာနာတွေရှိတော့ကခိုင်ခိုင်တဲ့အတိုင်းလောက်ပြီးတော့ခုမှနောင်တရလိုက်တာဖေဟာတခါဆိုဦးဇင်းကခေါင်းရည်ပေးနေရင်တခါတယောက် သူတို့အာဏာတွေပါဝါတွေရှိခဲ့အချိန်တုန်းကမိုက်ခဲ့တာဆိုးခဲ့တာဒီသူကသူနောင်တတွေရပြီးတော့ဦးဇင်းကတော့မေးလည်းမမေးပါဘူးမမေးဘူးဆိုတာကဒါဦးဇင်းတို့လည်းဘဝတွေမှာသိနေတာလေများသောအားဖြင့်အာနာပါဝါရှိတဲ့အချိန်တွေဟာလူတွေဟာဘယ်သူမှပြောလို့မရဘယ်ဘုန်းကြီးမှတရားချလို့လည်းမရကြဘူးလေဘာလို့လဲဆိုတော့သူ့ရဲ့ဒီလောဘကြီးကအရန်လွှမ်းမိုးထားတယ်လိုချင်တယ်လိုချင်တယ်ဆိုတော့ဒီ power craving တွေဖြစ်လာပြီဆိုရင် လူတွေကပြောမရတော့အဲ့ကြဘယ်ချိန်ကြမှနောင်တရဩတခါတည်းကြပြီဆိုတဲ့အချိန်ကြရင်တော့ရပြီမှားခဲ့ပြီဆိုဒါပေမဲ့အဲ့ဒီအမှားတွေပြင်လို့မရတော့ရောင်းမို့အနာဂတ်ကိုတန်းတပြီးတော့မျောမှန်းပြီးတော့အာဟုဇုတရားတွေမဖြစ်အောင်ရသော်ဘုရားက အနာဂတ်ဆိုတာမရောက်သေးဘူးချက်သားတို့တဲ့အဲ့ဒီမရောက်သေးတာယူတန်းတာပြီးတော့ဟာငါကြည့်ရင်တော့ဘာကြီးဖြစ်ချင်းနဲ့ဘယ်ရွယ်ဘယ်ရုပ်ရည်ဘယ်အဆင်း အဲ့ဒါမျိုးတွေတခါတည်းငါဘလို့ဖြစ်ခြင်းဖြစ်ခြင်းအတ္တနဲ့လှုပ်လို့မရဘူးအနတ္တခန္ဓာကြီးအဲ့ဒီအနတ္တခန္ဓာကြီးကိုသဘောမပေါက်ဖဲနဲ့အတ္တနဲ့ကိုဖြစ်ချင်တာကြီးပဲအတင်းလှုပ်ရင်မဖြစ်တဲ့တနေ့မှာစိုးရိမ်ရတယ်ပူဆွေးရတယ်ငိုကြွေးရတယ်နော်လောဘတွေလည်းဖြစ်ရတယ်ဒေါသတွေလည်းဖြစ်ရတယ်ငါဖြစ်ချင်တယ်မဖြစ်ရမလား လောကဆိုတာကိုမဖြစ်ချင်တာမှန်သမျှအကုန်ဖြစ်တာလောကကိုဖြစ်ချင်တာမှန်သမျှအကုန်မဖြစ်ဘူးအဲ့ဒါကလောကမဖြစ်ချင်ပါဘူးအခုဆေးရုံဆေးပေကဘသူသွားခြင်းလဲဘသူမှမသွားခြင်းဘူးသွားကို သွားရတာဟုတ်တယ်မဟုတ်လားမလောက်ချင်တဲ့အရာတွေမှန်သမျှတော်တော်လေးကိုစိတ်ညစ်ပါတယ်လို့ပြောတယ်မရဘူးသွားရတာပဲဒီနေရာတွေဟာ ကိုမဖြစ်ချင်တာဘာလို့လဲဒီခန္ဓာကြီးရထားပြီးပြီအဲ့တော့ဒီဒုက္ခရတော့ဒါတွေကိုဖြေရှင်းရတာမြတ်စွာဘုရားလောကကိုအဲ့လိုမြင်အောင်ကြည်ခိုင်းတာအဲ့လိုမြင်အောင်မကြည့်ဘဲနဲ့ဆိုလို့ရှိရင်လောကပေါ်မှာตาရားနေတယ်ထွက်လန်းကိုမသွားခြင်းဒီလောကမှာဩငါတို့သားလေးနဲ့မိသားစုလေးနဲ့အဲဒါလေးနဲ့နေခြင်းတယ်ဟောဒီနေ့ကဒကမတရလှမ်းလျှောက်တယ်ရှင်ဘုရားမိဘတွေရှေ့မလျှောက်ရဲလို့ပါဖေရ အဲ့ဒါဖုံးနဲ့လှမ်းပြီးတော့ကဲလျှောက်ဘာလျှောက်ဆရာရှိတော့တပည့်တော်အမြဲတမ်းဆုတောင်းတာတခုရှိပါတယ်ဖေဟာတဲ့ဘာဆုတွေတောင်းတော့မိသားစုတွေနဲ့ခွဲရမှာကြောက်တဲ့အခါကျတော့တပည့်တော်ပဲအရင်ဆုံးတရားပါလို့လို့ဆုတောင်းတယ်တဲ့အဲ့ဒါဘာကြောင့်ထင်လဲလို့ဦးသိပြောလိုက်တယ်မိသားစုကို စွဲလန့်တဲ့ဥပါဒံကြောင့်ကြံမိကြံရလျှောက်ကြံတာနော်ရသော်ဖေဟာတရားမို့ကိုရုပ်ကိုစွဲရင် အဲ့ဒီရုပ်ကိုငါရုပ်ငါရုပ်စွဲလေအဲ့ဒီပုဂ္ဂိုလ်ဒုက္ခရောက်လေငါသားငါသားလို့စွဲလေအဲ့ဒီပုဂ္ဂိုလ်ဒုက္ခရောက်လေငါသမီးငါသမီးလို့စွဲလေအဲ့ဒီပုဂ္ဂိုလ်ဒုက္ခရောက်လေငါအဖေငါအမေဆိုပြီးတော့ဥပါဒံကြီးရင် ကြီးသလောက်လူဆိုတာဒုက္ခရောက်တာအဲ့ဒီအစွဲကိုဖြုတ်ရမယ်ဟာအစွဲမဖြုတ်ပါပဲနဲ့တောင်ဆူတောင်မြောက်ဆူတောင်နဲ့အလွဲတွေလျှောက်မလို့ရဘူးလို့ဆူတောင်မှားနော် ဆူတောင်းမှားတာအဲ့ဒါကြောင့်မို့ဦးဇင်းပြောပြရတယ်အဲ့ဒီအစွဲကိုဖြုတ်ရမှာအစွဲမဖြုတ်ဘဲနဲ့တောင်းဆူတောင်းမြောက်ဆူတောင်းဆူတောင်းပြီးစောစီးသေးတယ်ကုသိုလ်ကောင်းမှုမပါတော့ဘဲနဲ့လုံးမှလည်းသေးတယ်ဆိုတာလည်းသေခြင်းတိုင်းသေလို့မရတာမဟုတ်ဘူးသူကံချိန်ကုန်တဲ့အခါကျတော့နေခြင်းလည်းနေမရဘူးလို့သေခြင်းတန်သေရတာလူဆိုတာဒါကြောင့်မို့ရှင်သာရိပုတ္တရာမထေရမြတ်ကြီးယဟန္တာမထေရမြတ်ကြီးတွေ လူလောကကြီးနေခြင်းလို့နေနေတာလည်းမဟုတ်ဘူးသေအောင်လည်းမလုပ်ဘူးအစိုးရလာကသာတယောက်ဟာသူ့အလုပ်ကိုသူလုပ်နေတယ်လာပြည့်တဲ့နေ့မှာလာကသူရလိမ့်မယ်အဲ့ဒီလာပြည့်တဲ့နေ့လာကကိုအချိန်တိုင်းရမှာပဲငါအလုပ်ငါလုပ်နေတာဘာမှအထူးလည်းမျှော်လင့်ချက်မထားဘူးဘာလို့လဲဆိုတော့ तू အလုပ်လုပ်နေသည့်အတွက်ပိုင်ချင်းကသူ့ကိုအချိန်တန်လာကပေးမှာ အဲ့ဒီတိုင်းပဲအရိယာသူတော်ကောင်းကြီးတွေကလည်းဒီခန္ဓာကြီးအပြစ်မြင်အောင်လုပ်ပြီးတော့ကျင့်ခဲ့ကျင့်ခဲ့သည့်အတွက်အရိယာသူတော်ကောင်းတွေကလည်းပဲသေအောင်လဲကိုယ့်ကိုယ်ကိုသေချောင်းမကြံဘူးဒါလောက်ခန္ဓာကြီးမုန်းတယ်မုန်းတယ်ပြောနေကိုတော့ကိုယ့်ကိုယ်တတ်သေးပါလားတဲ့ဒါကလေးမာနကအဲ့ဒါမျိုးကလည်းပြောသေးတယ်ကိုတော်တို့ပြောတော့ဒီခန္ဓာကြီးရဲ့ယွန်တရားကြီးမုန်းတရားကြီးဆက်ဆုပ်ဆရာကြီးလည်းပြောတယ်တဲ့အပိတ္တတော့ကိုယ့်ကိုယ်လည်းတတ်မသေးဘူးတဲ့နော် မသေးဘူးအဲ့လိုလည်းမသေးဘူးအရိယာသူတော်ကောင်းဆိုတာယွန်တရားမုန်းတရားဆက်ဆုပ်เสียဆိုအမှန်မြင်အောင်ကြည်ခိုင်းတာပဲရှိတယ်အချိန်တန်လို့သူ့ချိန်တန် သူသေရမယ်ဆိုတဲ့အချိန်မှာတို့တို့ပြုံးပြုံးလေးနဲ့ပဲဘဝခန္ဓာတစ်ခုကိုညီကုန်းချုပ်သွားတာစိုးရိမ်ပြီးတော့ပူဆွေးပြီးတော့ငိုကြွေးပြီးတော့သေရတယ်ဆိုတော့ဟိုက်ခန္ဓာဆွဲလို့ ရုပ်ကိုဆွဲတဲ့ပုဂ္ဂိုလ်ကလည်းဒီရုပ်ကြီးမလဲငါတရားတော့မယ်ငါတရားတော့မယ်လှုပ်ကြပါအောင်လှုပ်ကြပါအောင်ကဲကြပါအောင်မျက်စိလေးကလဲကလဲတရားလှုပ်လှုပ်လှုပ်ဆိုတော့မလှုပ်တကယ်အရေးတကယ်ပဲကြတော့မျက်ရည်လေးကြာစမ်းသမ်းစမ်းသမ်းနဲ့ဟိုကဲခိုင်းဒီကဲခိုင်းဘလို့ပဲလှုပ်လှုပ်ကဲရသလောက်ကဲရတာဘာလို့လဲဘသူမှအပြီးရတော့ဘသူမှကဲမရဘူး လောကအမြတ်ဆုံးဖြစ်တဲ့ဘုရားရှင်တော်မရလို့ပြိဋိနိဗ္ဗာန်ပြုသွားတဲ့အရာကြီးဘယ်သူမှလုပ်ပေးလို့မရကံကောင်းလို့အခုပြောသလိုရွတ်မှုဖတ်မှုကုသိုလ်ကောင်းမှုအရှိန်တွေကြောင့်ကံကောင်းလို့အသက်ရှည်သွားလဲဒီနေ့ပြန်သေရမှာပဲအဲ့တော့အဲ့ဒီသေခြင်းတရားအတွက်ကိုပြင်ဆင်မှုอ่ะပဲအကောင်းဆုံးတွေ့တာမှုကိုလျှော့ရတယ်ဆူတောင်းနေမမှားရဘူးနင်အဲ့နဲ့ပြောပြဘာကြောင့်လဲဆိုတော့ ဒီမိဘဆွေမျိုးကိုအိုးသူတို့များတည်သွားငါဘလို့ခံစားရမလဲဆိုတဲ့အဲ့ဒီအနာဂတ်ကို တွေးတဲ့အဲ့ဒီအတွေ့အကြုံနှိမ့်ဆက်နေတာအဲ့ဒီငါအမေတွေများငါအဖေတွေများတည်သွားရင်သူတို့တည်ငါဘလို့များနေရပါမလဲမဖြစ်သေးတဲ့အနာဂတ်ကို တွေးပူတာအဲ့ဒီတွေးပူသည့်အတွက်အဲ့ဒီတောကကြီးတွေဖြစ်တော့စုတောင်းမိတောင်းရတောင်းတာ အဲ့ဒါကြောင့်မို့အဲ့ဒီပေါ်မှာတရားရှုရအနာဂတ်ကိုတွေးမိတဲ့အတွေ့တွေဩအနာဂတ်တရားတွေရောက်မှမရောက်သေးတာဒီအတွေ့တွေကလည်းပေါ်လာတဲ့ဟာလေးရတယ်သူကသူဖြစ်ပြီးပြတ်တာပဲအတိတ်ကိုတွေးတဲ့အကြောင်းတရားလေးတွေကလည်းတွေးပြီးဖြစ်ပြီးပြတ်တာပဲအတိတ်ကိုလည်းတွေးမိရင်အဲ့ဒီအတွေ့ကိုဖြစ်ပြီးပြတ်တဲ့အနိစ္စရဲ့လက္ခဏာအနာဂတ်ကိုတွေးမိရင်လည်းတွေးလိုက်တဲ့အနာဂတ်ရဲ့အကြောင်းတွေးမှုလေးဟာဩငါစဉ်းစားနေလဲဒါကြီးအလကားပဲ ဘာလို့လဲဆိုတော့ तू ဖြစ်ချင်တာဖြစ်မှာကြီးကိုကိုကအတင်းတွေးပြီးတော့သွားပြီးပူလောင်နေတာလေဟာဟိုတော့ဟိုလိုများဖြစ်မလားဒီတော့ဒီလိုများဖြစ်မလားဘလောက်ကြီးကျယ်တဲ့အရာကြီးတွေပဲဖြစ်ဖြစ် နောက်ဆုံးတစ်နေ့ဟာသူ့အတူပြေလည်သွားတာပဲလောကကြီးရဲ့သဘာဝကိုသူ့အတူပြေလည်သွားတာပဲတနည်းနည်းနဲ့ဘလို့လောကရန်ကြီးတွေရှိရှိလောကရန်ကြီးတွေရှိတော့တချို့တလေစိတ်ဓာတ်မခိုင်မာတဲ့ပုံကိုယ်တွေကကြံမိကြံတွေလောက်ကြတယ်အကိုကိုကိုတတ်သေးတာတွေလောက်ကြတယ် ။အိုးကိုကိုတွေမကဘူးတခါတလေကြမိကြရလို့တော့ဦးဇင်းတို့ဒီနောင်ကငယ်တော့ကဒီရန်ကုန်ဟောဘက်တခုမှာအမျိုးသားတယောက်သူမျိုးသမီးကနောက်ရင်တော့ပြုတ်သွားတော့ကြံမိကြရဘာကြံလဲဆိုတော့သူသားလေးအဲ့ဒီသားလေးတယောက်ရဲ့သမီးလေးရဲ့အဲ့ဒီသမီးလေးကိုတော့ပစိုးနဲ့ထုတ်ပြီးတော့ရေကန်နဲ့ပြစ်ချတာသမီးလေးကတခါတည်း အထုပ်ပြေသွားပြီးတော့အဲ့မှာရေကန်နဲ့အတင်းကူးပြီးတော့အဖေကြီးကသူ့တတ်ပါတယ်တတ်ပါတယ်ဆိုအော်ဟစ်ပြီးတော့ထွက်ပြေးတော့သမီးလေးကတော့ဝိုင်းဖမ်းလိုက်တော့အသက်လွတ်သွားတာသူ့သားလေး6နှစ်သားလေးနဲ့ပြေးပြေးပြေးပြီးတော့ဘာလုပ်လဲဆိုဟောတပင်ကြီးတပင်အောက်မှာဒီဟာတဲ့ကလေးကိုဇွဲကြိုးချပြီးသူ့ဇွဲကြိုးချဘဝတွေဆုံးစီရသွားတယ်ဘာလို့လဲဆိုတော့ဒီဖြစ်ပေါ်လာတဲ့လောကရန်တရားကြီးတွေတွေ့ပြီးတော့ရှေ့ငါဘလို့နေရမလဲငါဘလို့ထိုင်ရမလဲအနာဂတ်တရားတွေကို ပူလောင်မှုတွေဖြစ်တဲ့အခါကျတော့ကိုယ့်ကိုယ်ကိုယ်တွေမဟုတ်ဘူးနောက်ဆုံးသူများဘဝတွေပါဖြည့်ဆည်းတဲ့ဘဝမျိုးဖြစ်တယ်။ဒါကြောင့်မို့မြတ်စွာဘုရားအနာဂတ်ဆိုတာမရောက်သေးဘူးချက်သားတော်တဲ့မင်းတို့ပူလောင်နိုင်လဲဘာမှမဖြစ်ဘူး။သူကံလျောက်ပဲသူကသူဖြစ်နေမှာအဲ့တော့ကိုကကိုလှုပ်တဲ့နာတွေကိုလှုပ်နေုံပဲ။ဒါကြောင့်မို့ပစ္စုပန်ဖြစ်ဆဲကာလမှာပစ္စုပန်နေစယောဓမ္မံတထတထဝိပတ္တိ တရားလှုပ်ခြင်းတဲ့ပုဂ္ဂိုလ်ဟာတဲ့အတိတ်ကိုလည်းမတွေးပါတော့နဲ့အတိတ်ဟာအလုံးဖြစ်ပြီးခဲ့ပြီအနာဂတ်တွေအကြောင်းတွေကိုလည်းတွေးပြီးပူလောင်တော့ကတွေဖြစ်မနေပါနဲ့အဲ့ဒါတွေဟာမလာသေးဘူးတဲ့အဲ့ဒီအတိတ်နဲ့အနာဂတ်ကိုပယ်ပြီးတော့ပစ္စုပန်မှာ ပေါ်စဲပေါ်စဲကို ရှုပြီးတော့နေစမ်းပါဒီယုတ်တရားကြီးတွေရဲ့ဖောက်ပြန်တယ် အခုဥမာတရားထိုင်ရင်းနဲ့ဆို ခန္ဓာကိုယ်ကြီးကပူလာလိုက်ပြန်ပြီတော်နေစစ်ကလေးဆိုကြိုက်ပြန်ပြီတော်နေထုံသွားပြန်ပြီတော်နေတင်းလာပြန်ပြီဟောရုပ်တွေပြောင်းမနေဘူးလားအပူချောင်းလည်းပြောင်းနေတာအအေးချောင်းလည်းပြောင်းနေတာအဲ့ဒီပြောင်းလဲနေတဲ့ရုပ်သဘောကြီးတွေကဩဒီရုပ်တရားတွေဟာဖြစ်ပြီးပြတ်နေပါလားဖြစ်ပြီးပြတ်နေပါလားဖြစ်ပြီးပြတ်နေပါလားလို့ရုပ်တရားရဲ့အနိစ္စလက္ခဏာဉာဏ်လေးတစ်လုံးကိုဒါနှလုံးသွင်းပြီးတော့ တင်တာလေးပေါ်တယ်ဒါလေးကြည့်လိုက်တယ်တင်တာလေးကနေတောက်တာပြောင်းပူတာလေးကနေအေးတာပြောင်းအောင်ပြောင်းလဲနေတယ်အခုဒိတ်ကလေးပေါ်လာပြန်ပြီတော်နေဒိတ်ကလေးဒိတ်ကလေးဒိတ်ကလေးအော်ဒိတ်ခန္ဓာကြီးကလည်းဒိတ်ကလေးဒိတ်ကလေးဒိတ်ကလေးရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်အိုးရွာရွာရွာရွာတော်နေပူလိုက်တော်နေကြိုက်လိုက်တော်နေရားလိုက်အော်ခန္ဓာကြီးတစ်ခုလုံးကြည့်လိုက်တဲ့အခါကျတော့တမျိုးပိတမျိုး ဒီခန္ဓာကြီးကဖောက်ပြန်နေပါလားပျက်စီးနေပါလားရုပ်တရားတွေဟာမမြဲပါလားလို့ဟောပစ္စုပန်ပေါ်စဲနော်ပစ္စုပန်ရုပ်ရဲ့ပေါ်စဲလေးကိုတတိထားတတိထားတတိထားပြီးတော့ကြည့်ရတယ်အဲ့လိုပေါ်စဲလေးမှာတတိထားပြီးကြည့်လိုက်တော့အော်တင်းတာလေးပေါ်တော့လေအနေဆာဒါပညာလို့ပြောတာအနေဆာတကယ်သိရမှာအဲ့ဒါလေးဖြစ်ပြက်သွားတာလေးပြောင်းလဲသွားတာလေးကြည့်ရ ပြောင်းလဲသွားတာလေးကလည်းအဲ့ဒါမမြဲလို့ဖြစ်ပျက်ကိုပြောတာအဓိကကတော့အဲ့ဒိတ်ကလေးဒိတ်ကလေးရိတ်ကလေးရိတ်ကလေးရွာရွာမွားမွားရှိတ်ရှိတ်ဒိတ်ဒိတ်ရိတ်ရိတ်ပူမှုအဲမှုရှုပ်ကြီးတစ်ခုလုံးဟာပြောင်းနေတာတမာရီအားကောင်းလေပိုသိတာလေတမာရီအားကောင်းတဲ့ခါခါထိုင်ပြီးတော့ကြည်နေရင်တခါတဲ့ခန္ဓာကိုယ်ကြီးရဲ့ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာရွာမောမောမောအိုးစံပြားကနေ ခြေပြားတိုင်အောင်ကြည်စမ်းကြည်လိုက်တဲ့နေရာတွေမှန်သမျှဘာတစ်ခုမှမြဲတာမရှိဘူးမမြဲတဲ့အနိစ္စကြီးပါလားယုတ်တရားတွေဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ရိပ်ရိပ်ရိပ်ရိပ်ရွရွရွအော်တင်းလာပြန်ပြီဒေါ်နေတောက်လာပြန်ပြီဒေါ်နေပူလာပြန်ပြီဒေါ်နေအေးလာပြန်ပြီအော်ယုတ်သဘောတွေဟာဖောက်ပြန်နေပါလားပြောင်းလဲနေပါလားလို့ အဲ့ဒီလိုပစ္စုပန်ပေါ်ဇဲဖြစ်တဲ့ရုပ်ရဲ့အပေါ်မှာရှုရတယ်ပစ္စုပန်နေစပစ္စုပန်ရဲ့အပေါ်မှာပေါ်လာတဲ့တရားကို နော်အဲ့ဒီတရားကိုအကြိမ်ကြိမ်မြင်အောင်ရုပ်ရဲ့လက္ခဏာရှုတဲ့ပုဂ္ဂိုလ်လည်းရုပ်ကိုရှုဒါခန္ဓာကိုယ်အတွင်းထိုင်နေရင်းနဲ့မျက်စိနဲ့အစင်းနဲ့တိုက်တဲ့အခါကျတော့လည်းကြည့်တတိထားကြည့်လဲဩအခုအဖြူမြင်မြန်ပြီ အခုအမဲမြင်မြန်အခုအစိမ့်မြင်မြန်အခုအဝါမြင်မြန်အမြင်တွေကလည်းပြောင်းနေတာမျက်စိအမြင်တွေကလည်းကြည်ရဲကြည်နေဩမျက်စိအဆင်းတွေကလည်းတစ်ခုပြီးတစ်ခုပြောင်းလဲနေပါလားဆင်းရဲအာယုန်တွေဒီဟာတွေပေါ်မှာကြည်ရင်ကြည်ရင်နဲ့ပြောင်းနေတာအတန်လေးတွေကလည်းကြားတဲ့အတန်ရုပ်လေးတွေကလည်းတတန်ပြီးတတန်အခုဥစဉ်တရားဟောတဲ့အတန်လေးတွေကြည့်တတန်ပြီးတတန်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်အတန်လေးတွေကလည်းပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက် နှာခေါင်းအနံလေးတွေကလည်းအခုပေါ်လာတယ်ပြီးပျောက်သွားပြန်ပြီပြောင်းလဲသွားတာလေအတန်လေးတွေကလည်းတန်တန်ပြီးတန်တန်ပြောင်းလဲနေရရှေ့အတန်ပြီးရင်နောက်တန်ပေါ်လာပြန်နောက်တန်ပြီးနောက်တန်ပေါ်လာပြန်မျက်စိအစင်းအားလည်းကြည်ရင်ကြည်ရင်နဲ့တစ်ခုပြီးတစ်ခုအဖြူဖြူမြင်လိုက်အစိမ့်မြင်လိုက်အနက်မြင်လိုက်အဝါမြင်လိုက်အမျိုးမျိုးမျက်စိတွေကလည်းရုပ်တွေကလည်းပြောင်းနေတာအစင်းရုပ်တွေအတန်ရုပ်တွေကလည်းပြောင်းနေတာအနံ့ရုပ်တွေကလည်းပြောင်းနေတာ အရသာယုတ်တရားလဲတခါလဲပူတလဲဖန်တလဲဆက်တလဲငန်တလဲဩစားတာပေါ်မှာယုတ်တရားလဲပြောင်းနေခန္ဓာကိုယ်ပေါ်မှာလဲပူတလဲအေးတလဲထုံတလဲကျင်တလဲကြိုက်တလဲနဲ့ပြောင်းနေတာအဲ့ဒီပြောင်းလဲနေတဲ့ယုတ်တဘာဝတရားတွေကို ကြည့်လိုက်တဲ့အခါကျတော့ဩယုတ်တရားဆိုတာ မျက်စိမှာလဲပြောင်းနေတာနားမှာလဲပြောင်းနေတာအပြင်ဟာဆေးယုတ်တရားလဲပြောင်းနေတယ်မျက်စိအကြည့်ယုတ်တရားလဲပြောင်းနေတယ်နားအတန်တရားလဲအပြင်ဟာ အတန်တွေကလည်းပြောင်းနေတဲ့အတွင်းကနာကြည်ဓာတ်ကလည်းပြောင်းနေတာအဲ့ဒီလိုတခါတည်းအတွင်းရုပ်အပြင်ရုပ်အနည်းရုပ်အဝေးရုပ်နုညာနဲ့ရုပ်တိမ်မွေးတဲ့ရုပ်ရုပ်မှန်သမျှသည် မမြဲဘူးချက်သာရုပ်တရားမှန်သမျှဟာအာလုံးဖြစ်ပြီးပြက်နေတာအဲ့ဒီဖြစ်ပြီးတော့ပြက်နေတဲ့ရုပ်တရားတွေပေါ်မှာရှုတဲ့ပုံကောလည်းကိုယ့်အကိုထိုင်ခြင်းနဲ့ဘုဒ္ဓလက်အေးတလက် အော်သွားရင်လာရင်နဲ့မြင်တာကြားတာတွေအော်ရုပ်စင်တွေပြောင်းနေပါလားညံထဲမှာနှလုံးသွင်းပြီးတော့အဲ့ဒီလိုပစ္စုပန်ပေါ်စဲမှာရှုပြီးနေရတယ်အဲ့ဒီကနေပြီးတော့ဒါရုပ်ကိုရှုတာနန္တရားတဲ့အဲ့ဒီမြင်တာလေးတွေရဲ့အပေါ်မှာမြင်သိသိလေးပေါ်တယ်ကြားတာပေါ်မှာကြားသိသိပေါ်တယ်နန္တာပေါ်မှာနန္သိသိလေးသွားပေါ်တယ် မျက်စိအကြည်နဲ့ဟိုကအဆင်းရုပ်နဲ့အဲ့ဒီရုပ်နှစ်ခုတိုက်တဲ့အခါမှာမြင်သိစိတ်လေးသွားပေါ်တာအဲ့ဒါမြင်သိစိတ်ကဝိညာဉ်အဲ့ဒါခန္ဓာဖွဲ့တော့ဝိညာဉ်နဲ့ခန္ဓာစောသောဖောက်ပြန်နေတဲ့သဘောတွေက ခန္ဓာဖွဲ့တော့ရူပခန္ဓာရုပ်သဘောတွေဖောက်ပြန်နေတာအဲ့ဒီတော့ဝိညာဉ်လေးကလည်းကဲပူရာပေါ်ရင်ကိုကမင်းပူရာပေါ်နေပြီသွားသိလို့ပြောရတာမသူကသူကိုသွားသိတာအဲ့ဒါသဘာဝရဲ့လက္ခဏာတင်နာပေါ်တင်နာသွားသိတယ် မျက်စိနဲ့အဆင်းနဲ့တိုက်ရင်မြင်သိသိပေါ်တယ်နားနဲ့အသံနဲ့ကြားရင် တွေ့ရင်ကြားသိသိပေါ်တယ်နှာခေါင်းနဲ့အနံတွေ့ရင်နံသိသိပေါ်တယ်ရှာနဲ့အရသာနဲ့တွေ့ရင် စားသိသိပေါ်တယ်နော်အဲ့ဒီလိုတခါတည်းရုပ်နဲ့ရုပ်တရားတွေပေါ်ပေါ်ပြတဲ့အခါမှာရုပ်ရုပ်ချင်းဖောက်ပြန်ပြောင်းလဲမှုဖြစ်ပေါ်လာတဲ့အချိန်မှာရုပ်တွေတိုက်တဲ့အခါမှာမျက်စိအကြည်နဲ့အဆင်းရုပ်အတန်နဲ့နားအကြည်နဲ့အတန်ရုပ် အတန်ဆိုတဲ့ဒီယုတ်တရားနှစ်ခုပေါင်းစုံတိုင်းပေါင်းစုံတိုင်းမှာအော်ယုတ်တရားနှစ်ခုပေါင်းစုံလို့ကြာတိသိဆိုတဲ့နံတရားလေးကပေါ်ရတာအဲ့ဒါကဘယ်ဖရာတက်ခင်မှာဖန်သင်းတာလည်းမဟုတ်ဘူးနော်ဘယ်ပုဂ္ဂိုလ်ကမှဖန်သင်းတာလည်းမဟုတ်ဘူးနားပါလို့ကြားလို့ရတာမျက်စိပါလို့မြင်လို့ရတာမွေးကြတဲ့ကန်းကြတဲ့လူ နားမပါတဲ့လူမျက်စိမမြင်တဲ့လူဟာမြင်သိစိတ်ကြားသိစိတ်ချုပ်တယ်သူတို့ကကြားလို့မရဘူး ဘာလို့လဲမွေးကြတဲ့နားကန်းခဲ့ရင်မရဘူးအဲ့ဒါကြောင့်မို့ဒီနေရာမှာဖះသခင်ဖန်သင်းတာသူငါယောက်ျားဖန်သင်းတယ်ဆိုတာမရှိဘူးတဲ့မျက်စိနဲ့အစင်းနဲ့တိုက်လို့အဲ့ဒီစိတ်ကလေးကသူ့လိုလိုလားပေါ်လာတာနားနဲ့အတန်နဲ့တိုက်လို့သူ့လိုလိုလာပြီးတော့ကြားသိသိလေးပေါ်တာမြင်သိသိကြားသိသိနားသိသိစားသိသိသူ့အကြောင်းတိုက်ဆိုင်လို့အကြောင်းကြောင့်ပေါ်လာတဲ့အကျိုးတရားတက်တက်ပဲတဲ့ အဲ့ဒီအကြောင်းလည်းမသိအကျိုးလည်းမသိဘူးအဲ့ဒီစိတ်ကိုငါစိတ်လို့သွားပြီးယူကြပြန်တယ်တဲ့အတ္တနဲ့အဲ့ဒီပေါ်မှာစိတ်ကိုငါစိတ်လို့ယူပြီးတော့ဒီပေါ်မှာတွေ့တာကန့်ညိတဲ့တဏှာလည်းဖြစ်တယ်မာနာလည်းဖြစ်တယ်ဒိဋ္ဌိလည်းဖြစ်တယ်ရုပ်ပေါ်မှာမရှုပွားတတ်ရင်ပစ္စုပန်ပေါ်စဲရုပ်ကိုမရှုလိုက်ရင် နောက်ကဘာလိုက်လဲတဏှာမာနဒိဋ္ဌိဆိုတဲ့ပပိစ္ဆာတရားတွေလိုက်တယ် ပစ္စုပန်မှာမရှုလိုက်နိုင်လို့ရုပ်အစင်းတွေပေါ်တိုင်းပေါ်တိုင်းမှာမရှုနိုင်နိုင်လို့ငါနာတယ်ငါကြိုက်တယ်ငါလို့ယူလိုက်ရင်ဒိဋ္ဌိငါကိုငါဟာလို့ယူလိုက်ရင်နော်အဲ့ဒီမှာနောက်ကတဏှာကတ်လာပြီနော်ငါပိုင်တယ်လို့ထင်လာရင်တဏှာဆွဲလာပြီငါကိုကြီးလို့ယူလာရင်ဒိဋ္ဌိလာပြီနော်အဲ့ဒါကြောင့်မို့ငါငါဟာငါကိုငါဥစ္စာဆိုတဲ့ အယူမှားတွေအမှားမှားတွေအမြင်မှားတွေကဝိပဿနာတရားကို မရှုလို့ဖြစ်တာရှုနေတဲ့ပုံကောမှာအဲ့ဒါလိုက်လို့မရဘူးတဲ့နော်လိုက်လို့မရဘူးတဲ့ရှုနေတဲ့ဝိပဿနာရှုနေတဲ့ပုံကောမှာအဲ့ဒီတွန့်တော်တဲ့စိတ်ဆိုတဲ့အဲ့ဓာတွေပေါ်မလာနိုင်ဘူးတဲ့ဘာကြောင့်လဲဆိုတော့ပစ္စုပန်ပေါ်စဲမှာ ပေါ်တိုင်းပေါ်တိုင်းတတိထားပြီးတော့အော်တင်တာလေးကလည်းဖြစ်ပြီးပြက် ပူဓာလေးတွေကလည်းဖြစ်ပြီးပြတ်နေတယ်အေးဓာလေးကလည်းဖြစ်ပြီးပြတ်ကြိုက်ဓာလေးကလည်းဖြစ်ပြီးတဲ့ရိတ်ကလေးလည်းဖြစ်ပြီးပြတ်ပါလားဒိတ်ကလေးပေါ်ဓာလေးပေါ်ဓာလေးဖြစ်ပြီးပြတ်ပါလားလို့အဲ့ဒီလိုဩရုပ်သဘောတွေဟာဖြစ်ပြီးပြက်ဖြစ်ပြီးပြက်ကဲနာလေးရလဲကြည်သားမျက်စိကနေအစင်းနဲ့တိုက်တဲ့အခါမြင်သိတဲ့လေးပေါ်တယ်အဲ့ဒါလေးရှိသေးလားမရှိတော့အတန်ကြားတယ်ဟောအတန်ကြောက်ပိုသိတိုင်းဥစဉ်ဟောနေတဲ့တရားလေးတွေတလုံးချင်းတလုံးချင်းတလုံးချင်းကိုတတိထားတတိထားတတိထားကြည့်ရှိသေးလားမြဲသေးလားမရှိတော့ဘူး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 တစိတ်ကိုလက်ဖြောက်တဲ့ချင်းဂရေတသိန်းလောက်ဖြည့်ပြသွားတော့ရှေ့စိတ်နောက်စိတ်လို့ပြောပြန်ကိုက်ရနောက်စိတ်ကဘလို့မှရှုလို့မရဘူး။ဘာလို့လဲဆိုလက်ဖြောက်တဲ့ချက်ဒီဂရေတသိန်းလောက်ဖြစ်ပြထားလို့အဲ့ဒါကြောင့်မို့နောက်ကတိလိုက်တဲ့အချိန်တတိထားအတွေးစိတ်လေးတွေပေါ်တယ်တွေးနေတယ်နောက်ကတတိထားအမြင်သိစိတ်လေးပေါ်တယ်လောဘဒေါသမောဟမဖြစ်အောင်တတိထားကိုကမြင်သိစိတ်ပေါ်မှာရှုနိုင်တာနဲ့တပြိုင်နက်တည်းလောဘဒေါသမောဟဖြစ်ခွင့်မရတော့ နားနဲ့အတန်နဲ့ကြားတဲ့အခါမှာအော်ကြာတိတိတ်လည်းဖြစ်ပြီးပြတ်ပါလားဒါကရုပ်ကိုရှုမှလားနာမ်ကိုရှုမှလားကိုကဒါကိုကိုပြန်စဉ်းစားရတာရုပ်နာမ်ကိုတွဲပြီးမရှုနိုင်သေးဘူးတမာတိမရှိရင်မရှိနိုင်သေးတဲ့အခါကျတော့ရုပ်ဘောကငါစရှုမှလားနာမ်ဘောကငါစရှုမှလားဆိုတာကိုကစဉ်းစားရမှာလေစဉ်းစားတဲ့အခါကျတော့ဒါဥစဉ်ကတော့အခုခန္ဓာတွေနဲ့ပတ်သက်လို့ဥစဉ်ကတော့စုံအောင်ပြောပြ ဒကာဒကမတွေကနာကမ္မထမ်းကြိုက်တဲ့ပုဂ္ဂိုလ်ရှိမယ်ယုတ်ကမ္မထမ်းကြိုက်တဲ့ပုဂ္ဂိုလ်ရှိမယ်ဝေဒနာကြိုက်တဲ့ပုဂ္ဂိုလ်ရှိမယ်အဲ့တော့ဘာရှိရှိ ရှိတဲ့တရားတွေရဲ့အပေါ်မှာမိမိနှစ်သက်တဲ့ကမ္မထံတစ်မျိုးမျိုးကိုယူသွားရထိုင်လျောက်ဣရိယာပု၄ပါးနဲ့တတိထားစောင့်ကြည့်ရှုအဲ့ဒီလိုတတိထားပြီးတော့စောင့်ကြည့်ပြီးတော့ရှုမှတ်ပွားများနေမယ်ဆိုရင်အနိစ္စတစ်လုံးကရှုရှုဒုက္ခတစ်လုံးကရှုရှုအနတ္တတစ်လုံးကရှုကြိုက်တာနဲ့ရှုသွားလို့ရတယ်နော် ဘယ်ဟာတော့မရှုရဘူးဆိုတာမရှိဘူးဥစဉ်တော့ရသော်ဘုရားဟောတဲ့နေရာမှာတော့ဒါအခုပြောသလိုပဲအနိစ္စကို ရှုပါများလာရင်တော့ဒုက္ခလက္ခဏာကြီးတော့သူထင်လာမှာပဲနော်အဲ့ဒီလိုပဲအနိစ္စကိုရှုပါများလာရင်အနတ္တလက္ခဏာကြီးကလည်းသူ့လိုလိုကြီးထင်လာမှာပဲလို့တော့မြတ်စွာဘုရားဟောထားတယ်ဒါကြောင့်မို့လဲစစကြီးတရားယောဂီတွေကဘယ်ဝအရင်တော့မြောင်ကြည့်လဲသူအနိစ္စကိုမြောင်ကြည့်ရ အဲ့ဒီအနိစ္စလက္ခဏာကိုသမတနာဉာဏ်ကနေဆင်ញံသုံးသပ်ပြီးတော့ပွားများရင်ဖြစ်ပြတယ်မြင်ဖြစ်ပြတယ်မုံဖြစ်ပြတယ်ဆုံးသွားပြီးတော့အခုပြောတဲ့နိဗ္ဗာန်ရသည့်တိုင်အောင် तू ကအကျိုးတရားကိုပြုပေးတာပါလိမ့်မယ်နော်မတရားဖို့တရားရကနာနီအထိဒီတရားကြီးကသူ့ကိုဆွဲဆောင်သွားလိမ့်မယ်တဲ့ဒီအနိစ္စတလုံးကဒုက္ခရှိရင်လည်းဒုက္ခတလုံးကသူ့ကိုဆွဲသွားလိမ့်မယ်တဲ့အဲ့ဒီဉာဏ်ရှင်အင်းဆယ်ပါးတွေအကုန်လုံးသူ့ဟာသူတဆင်ပြီးတဆင်ရောက်သွားကိုယ်အလောက်က တတိထားဖို့နဲ့အဲ့ဒါစောင့်ရှုဖို့ပဲအဲ့တော့အဲ့ဒီအခုပစ္စုပန်ပေါ်စဲမှာစိတ်ကိုလည်းရှုရမယ်အဲ့ဒီစိတ်ကိုရှုသောအပြင်စိတ်လေးတစ်လုံးပေါ်လိုက်ပြက်သွားလိုက်ပေါ်လိုက်ပြက်သွားလိုက်ဩဒီစိတ်လေးကနော် မြင်သိသိလေးကလည်းပေါ်တယ်ပြက်သွားတယ်ကြားသိသိလေးကလည်းမြင်ပြီးပြက်သွားတယ်နာသိသိစသိသိတွေးသိသိကြံတွေးသိဩဒီစိတ်လေးတွေကဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက် အော်ဒီစိတ်ကလေးတွေကဖြစ်ပြီးပြတ်နေရပါလားလို့ရှုလိုက်တာနဲ့နောက်ကတဏမာနဒိဋ္ဌိအဲ့ဒီပပင်စာတရားတွေဟာကတ်ခွင့်ကိုမရတော့ဘာလို့လဲဆိုတတိထားလို့စောင့်ရှုလို့အဲ့ဒီတတိမထားနိုင်တဲ့ဟာကြတော့မြတ်စွာဘုရားဒီကြောင့်မို့အိမ်ခေါင်မိုးကြီးမှာမိုးမလုံမဲနဲ့နေတဲ့အိမ်ကြီးဟာမိုးရွာရွာသည်မြမိုးရေဟာအကုန်စီးဝင်နေ ဘာလို့လဲအမိုးကိုလုံခြုံအောင်လုပ်မထားလို့အဲ့ဒီလိုပဲဦးဇင်းတို့တရားဓမ္မတွေဦးဇင်းတို့ရဲ့စိတ်တန်တန်မှာတတိဆိုတဲ့အမောအကာနဲ့သေးသေးချာချာလုံခြုံအောင်လုပ်မထားရင်ကိုယ့်ရဲ့စိတ်ထဲမှာလောဘတွေကလည်းဒလဟောလာမှာပဲဒေါသတွေကလည်းလာမှာပဲမြင်တာပဲမြင်သိစိတ်လေးပေါ်မှာတတိယမထားမိ တတိမထားမိတော့ဟာကြိုက်ရင်လောဘဖြစ်လိုက်ပြန်ပြီဟာမကြိုက်ရင်ဒေါသဖြစ်လိုက်ပြန်ပြီဒါကဘဝနေနည်းဖြစ်တယ်နော်ဘဝမှာကြီးကဒီတိုင်းကြီးနေနေတဲ့ခါကျတော့အဲ့ဒါကို ပူလောင်နေပြီနော်အဲ့ဒီຢာကတွေဟာငါတို့ကိုနှိပ်စက်နေတာပါလားဒီဒေါသတွေဟာငါတို့ကိုနှိပ်စက်နေတာပါလားလို့မသိနိုင်ဘူးဘာလို့လဲဘဝတစ်ခုလုံးကအဲ့ဒီຢာကတွေလောဘတွေဒေါသတွေနဲ့ နေလာခဲ့တဲ့ဘဝကြီးမို့အဲ့ဒါကိုမြတ်စွာဘုရားတတိထားတတိထားပြီးတော့စောင့်ကြည့်တဲ့စောင့်ကြည့်တဲ့အခါကျတော့ဩမျက်စိနဲ့အစင်းနဲ့တိုက်ရင်မြင်သိသိပေါ်တယ်အဲ့ဒါလေးကိုလည်းစောင့်ကြည့်ကိုကကြည့်လိုက်တာနဲ့ရှေ့ကမြင်သိသိသူ့လိုလိုပေါ်တယ်မြင်သိသိလေရှေ့ကပေါ်တယ်မြင်သိသိလေသူ့လိုဖြစ်ပြီးပြက်နားနဲ့အတန်နဲ့ကြားရင်ပထမစိတ်ကသူ့လိုလိုသိတဲ့စိတ်နောက်ကစိတ်ကတတိထားတဲ့စိတ်စောင့်ရှုတဲ့စိတ်နောက်ကတတိထားစောင့်ရှုတဲ့စိတ်နဲ့ ကြည်လဲကြည်လိုက်ရောရှေ့ကကြာတိစိတ်ကမရှိတော့နာတိစိတ်ရှေ့စိတ်နောက်စိတ်ကစောင့်ရှုတဲ့စိတ်ကြာတိစိတ်နာတိစိတ်ထိတိစိတ်ဟောတွေးတဲ့စိတ်ရှိရစိတ်လေးကသူ့အလိုလိုတွေးတာနော် မတွေးပါနဲ့လို့ပြောလို့မရအဲ့တွေးတဲ့စိတ်ကလေးကလည်းကြည်စမ်းနဲ့အဲ့ဒီတွေးတဲ့စိတ်လေးကလေကိုကကြည့်လိုက်တာနဲ့အဲ့တွေးတာလေးကမရှိတော့အဲ့တော့နန္တရားကိုရှုခြင်းနဲ့ယောဂီပုဂ္ဂိုလ်ဒီအဲ့ဒီတွေးတတ်တဲ့စိတ်ကလေးကိုလည်းတွေးတိုင်းတွေးတိုင်းတွေးတိုင်းတွေးတိုင်းမှာ တတိထားပါစောင့်ရှုပါတွေးတိုင်းတွေးတိုင်းတတိလေးထားပြီးတော့စောင့်ရှုလိုက်တဲ့အခါကျတော့အဲ့ဒီပေါ်မှာຢာကလောဘဒေါသတဏမာနဒိဋ္ဌိဆိုတဲ့အကုသိုလ်တရားတွေဝင်ခွင့်မရတော့ဘူးတဲ့ရေပြည့်နေတဲ့အိုးကြီးတဲ့သွားရေထက်လောင်းနောက်ထပ်ရေထက်လို့မရတကဲ့သို့တဲ့တတိနဲ့ပြည့်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်တန်တန်မှာလောဘကြံဒေါသကြံမောဟကြံဆိုတဲ့ အကျမ်းစားတွေကိလေသာတွေဝင်ရောက်ခြင်းနှိပ်စက်ခွင်းခြင်းကို အခွင့်မရနိုင်ဘူးဝင်ရောက်ခွင့်မရနိုင်ဘာလို့လဲတတိအားကောင်းလို့ရောင်မို့ရုပ်တရားတွေရဲ့ဖောက်ပြန်တဲ့အပေါ်မှာဘလို့ရုပ်တွေပဲဖောက်ပြန်ဖောက်ပြန်ဖောက်ပြန်တဲ့ရုပ်သဘောတွေဟာသူ့သဘောသူဆောင်နေတယ်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့တဏမာနဒိဋ္ဌိကိုခွာပြီးတော့အနိစ္စလက္ခဏာလေးနဲ့ဩဒိတ်ကလေးတို့ဩရုပ်သဘောတွေကဖြစ်ပြီးပြတ်နေပါလားပူလာလိုက်အေးလာလိုက်နည်းနည်းပူတာနဲ့များများပူတယ် ပြောင်းလဲနေပါလားရုပ်သဘောတွေဟာဆိုပြီးတော့ရုပ်ရဲ့ပြောင်းလဲခြင်းသဘောတွေကိုပဲဒါလျင်အကျဉ်းငြိမ်အဖန်မှန်ထက်ထက်သဘောတွေပေါ်မှာတင်းတင်းတင်းတင်းပြီးတော့အနိစ္စလက္ခဏာကိုရှုပါဝိညာဉ်ဆိုတဲ့နံတရားတွေရဲ့အပေါ်မှာမြင်တိုင်းကြားတိုင်းနာတိုင်းစားတိုင်းတွေးတိုင်းအဲ့ဒီအာယုံ6ပါးတကား6ပါးမှာနံတရားမြင်သိစိတ်လေးပေါ်တိုင်းတွေးသိစိတ်လေးဖြစ်တိုင်းကို တတိထားတတိထားတတိထားပြီးတော့အဲ့ဒါရဲ့ဖြစ်ပြီးပြတ်တဲ့သဘောကိုမြင်အောင်ရှုရတယ်ဝိပဿနာရှုတာကဝိပဿနာရဲ့လက္ခဏာက အနိစ္စလက္ခဏာဒုလက္ခလက္ခဏာအနတ္တလက္ခဏာ၃ပါးနော်အရှုခံကဘာလဲရုပ်ရဲ့နာမ်ရဲ့အဲ့ဒီနာမ်တရားကိုပြန်ခွဲလိုက်တော့နာမ်ခန္ဓာ၄ပါးရုပ်ခန္ဓာတစ်ပါးအဲ့ဒါကို ခန္ဓာ၅ပါးလို့ခွဲပြောတယ်ရူပခန္ဓာဒါရုပ်တရားရုပ်28ပါး အစုဝေးမဟာဗုဒ္ဓယုတ်ဆိုတဲ့ဓာတ်ကြီးလေးပါအဲ့ဒါရဲ့အခြေခံမဟာဗုဒ္ဓယုတ်ကနေပြီးမှယုတ်28ပါးဖြစ်တဲ့အဲ့ဒါဒီယုတ်တရားဒီဘက်မှာဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့နာခန္ဓာ၄ပါးအဲ့ဒါကိုဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဆိုခန္ဓာ၅ပါးနာခန္ဓာ၄ပါးယုတ်ခန္ဓာ၁ပါးအရှုခံကဒီယုတ်နဲ့ဒီနာမဲရှိတယ်ဒီယုတ်ဒီနာပေါ်မှာဝိပဿနာရှုရမယ် ဝိပဿနာရှုတဲ့အခါပြောတော့ကဲဟုတ်ပြီအဲ့ဒါဆိုရုပ်တရားကြီးရဖောက်ပြန်နေတယ်ပြည့်စည်နေတယ်နာမ်တရားကနာမ်တရားကသူ့အတူဖြစ်ပြီးပြက်နေတာပဲအခုသားကြောင်လေးတွေးတယ်ကိုကတတိထားလိုက်တယ်အဲ့ဒီသားကြောင်တွေးတဲ့စိတ်ရှိသေးလားမရှိတော့သမီးကြောင်တွေးတဲ့ပုဂ္ဂိုလ်ကလည်းရှိရသူ့လိုလိုတွေးတယ်နောက်ကတတိထားရှိသေးရမရှိတော့ဘူးဩဒီစိတ်ကလေးဟာတွေးလိုက်တွေးလိုက်တိုင်းစိတ်တွေဟာသူ့အတူဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဆိုတော့အဲ့ဒီစိတ်ကိုရှုပါများလာတော့ညင်းဝဲပြီးတော့လာတာ ဒီစိတ်ကိုကြည်ကြည်သမျှဖြစ်ပြဖြစ်ပြဆိုတော့အဲ့ဒီမှာဒုက္ခလက္ခဏာကြီးထင်လာတယ်အဲ့ဒီပေါ်မှာအနတ္တလက္ခဏာကြီးထင်လာလိမ့်မယ်ရောက်မို့စိတ်လေးတစ်လုံးရဲ့အပေါ်မှာလည်းပဲအလိုလိုရှုခံစားမှုဝေဒနာရောကြာကြာလေးထိုင်လိုက်တဲ့အခါကျတော့တင်းတာလေးပေါ်မှာစိတ်ကသွားပြီးတော့ခံစားမယ်ပူတာလေးပေါ်တော့ပူတာလေးပေါ်မှာသွားခံစားမယ်ကြိုက်တာပေါ်တော့ကြိုက်တာကြီးပေါ်မှာခံစားမယ်စိတ်ထဲမှာခံစားနေတဲ့ဝေဒနာကောင်းသဘောလေးတွေလည်းခံစားတယ်ဆိုးတဲ့သဘောလေးတွေလည်းခံစားတယ် အဲ့ဒီကောင်းသဘော ဆိုးသဘောခံစားတတ်တဲ့ဝေဒနာလေးတွေဟာရော မြဲသလားကောင်းတာလေးကလည်းခံစားပြက်ဆိုတာလေးလည်းခံစားပြက်အလဲလက်လည်းခံစားပြက်အော်ဝေဒနာမှန်သမျှဟာဘယ်တော့မှမမြဲပါလားဆိုတော့ကိုယ်ပိုင်ညာနဲ့သိသွားတာအော်အတိတ်တုန်းကလည်းကောင်းမယ်ဆိုတာတွေစားခဲ့တယ်ကောင်းတယ်လို့ခံစားခဲ့တာဒီခုမရှိတော့နောင်နာကမှလည်းဒီတိုင်းပဲခံစားမှုဝေဒနာတွေဟာခံစားတော့ကတော့ဟုတ်တယ်လို့ထင်ရပေမဲ့ ရေထဲမှာအယုတ်ရေးရတယ်လို့ပဲတဲ့ရေးနေတုန်းကတော့အဟုတ်ပဲရေးပြီးတော့မရှိတော့အခုလည်းပဲခံစားနေတဲ့နှုံးကတော့ဝေဒနာတရားတွေကအဟုတ်လို့တခါတည်းထင်ခဲ့ပေမဲ့တကယ်တမ်းခံစားပြီးတော့ဘာတစ်ခုမှတည်နေတာမြဲနေတာမရှိတော့ဘူးဒါကြောင့်မို့ဝေဒနာတွေကလည်းခံစားပြီးတော့ပြက်တာကြောင့်မို့ပူတာလေးပေါ်တယ်ကွာစိတ်လေးကိုစောင့်ကြည့်တာနာလက္ခဏာရှုတဲ့ပုံကိုကြတော့စိတ်ကိုဟိုရှုရတာနော်ရုပ်ကိုသွားရှုတာမဟုတ်ဒီနာခန္ဓာ၄ပါးကြတော့ သိတတ်တဲ့နံတရားတွေရှုတာသိတတ်တဲ့နံကိုရှုရင်စိတ်ဓာနုပါဒနာခံစားမှုကိုရှုရင်စိတ်ဓာနုပါဒနာဒါတွေအကုန်လုံးကစိတ်တွေပဲနံတရားတွေပဲเนาะနံတရားတွေအဲ့နံတရားမှာစိတ်နဲ့စေတသိက်ပြန်ခွဲတော့ဝိညာဉ်သိတတ်တာလေးကစိတ်ခံစားတတ်တာမှတ်သားတတ်တာတွေကစေတနာ လောဘဒေါသမောဟတွေစေတနာတွေအဲ့ဒါတွေအကုန်လုံးကစေတသိက်တွေကြီးပဲအဲ့တော့ ဝေဒနာရဲ့သဘောလည်းဒီတိုင်းပဲမျက်စိနဲ့အစင်းနဲ့တိုက်တယ်လေးကောင်းလိုက်တာအော်စိတ်မှာကောင်းတယ်လို့သူကခံစားနေခံစားရတယ်လေသူကခံစားပြက်ဝေဒနာတရားလေးကလည်းမမြဲပါလားစောစောတုန်းကကောင်းတယ်လေးစားနေတော့ဟုတ်လာပြီထင်အခုစားလဲပြီးရောဘာမှမရှိတော့ခံစားမှုတွေဘာတစ်ခုမှမရှိတော့အဲ့ဒါကြောင့်မို့ခံစားတဲ့သဘောလေးကသူကသူခံစားပြက်ခံစားပြက်ခံစားပြက် ဝေဒနာရဲ့သဘောတွေကလည်းမျက်စိနဲ့အစင်းနဲ့တိုက်တိုင်းခံစားတယ်ကောင်းတာလည်းခံစားတယ်ဆိုးတာလည်းခံစားတယ်အလယ်လည်းခံစားတယ်နားနဲ့အသံနဲ့တိုက်တော့လည်းဒီတိုင်းပဲကြားတဲ့အသံလေးအမလေးကောင်းလိုက်တာဒီအသံလေးရဆိုတော့ဟောဒုက္ခဝေဒနာအာဒီလူကြီးငါလာဆဲနေသေးရဲ့ဟောဒုက္ခဝေဒနာအလယ်လပဲကြားကြားကမှတ်တာဆိုတော့ဥပေက္ခဝေဒနာဖြစ်ပြီးတော့ဩမျက်စိနားနာလျှာကိုမနှောဆိုတဲ့အာယုံ6ပါးတကား6ပေါက်မှာတွေ့တိုင်းတွေ့တိုင်းမှာဒီခံစားတဲ့သဘောတရားဖြစ်ပြီးပြဲဖြစ်ပြီးပြဲဖြစ်ပြီးပြဲ ဒီခံစားတဲ့သဘောတွေကတကယ်တမ်းဘာတစ်ခုမှမြဲတာလည်းမရှိဘူးအနှစ်သာရလည်းမရှိဘူးရုပ်တွေကလည်းဒီတိုင်းပဲဘာတစ်ခုမှအနှစ်သာရမရှိဘူးမြဲတာလည်းမရှိရုပ်တွေကလည်းသူ့အတူပေါ်လိုက်ပြောင်းလိုက်ချုပ်လိုက်ပြောင်းလဲနေတဲ့ရုပ်စဉ်ကြီးနံတရားတွေကလည်းဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဝေဒနာတွေကလည်းဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်မှတ်သားတတ်တဲ့သင်ညာတွေဟာရောတဲ့တင်းတယ်လို့သွားသိတဲ့သင်ညာပူတယ်လို့သွားသိတဲ့သင်ညာအဲ့သင်ညာလေးတွေကနောက်ကကြည့်အဲ့ရှိတဲ့သင်ညာမရှိတော့ တင်ညာတွေမှန်သမျှလည်းအကုန်လုံးချုပ်သွားပြီနော်တင်ညာတွေမှန်သမျှလည်းချုပ်သွားနောက်ကဖြစ်လာမဲ့သင်္ခါရတရားတွေလောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်တင်တာပေါ်တယ်တင်တာပေါ်မှာပရိစ္ဆသမုပ္ပါဆက်ရပြက်ရပြက်အောင်မရှုနိုင်နိုင်သည့်အတွက်တင်တာပေါ်မှာနောက်ကဒေါသကြီးလိုက်လာတယ်ဒါကြီးငါမခံနိုင်ဘူးဒီဝေဒနာကြီးငါဘလို့ပြအောင်လုပ်ရပါမလဲအဟိုလိုလေးလုပ်ပေးသားမအောင်ဒီလိုလေးစောင့်ပေးသားမအောင်ကြိုက်လွန်းလို့ခဲလွန်းလို့ဝေဒနာတွေကတက် နာလိုက်တာသေလူမျောပါပဲတရားမလားမသိဘူးဟောတချို့လေဆိုရင်ညည်းတာတရားခန္ဓာနီးမှာဝေဒနာတွေကတက်တယ်ကြိုက်ခဲနေတာသေတော့မလားမသိဘူးဖျားနော်ဝေဒနာတွေကတက်ကြိုက်ခဲအဲ့ဒီရဲ့အပေါ်မှာရှုရမှာအဲ့ဒီလိုမရှုနိုင်ရင်ဘာလိုက်မလဲဒေါသတွေလိုက်လာမှာနော် ဝေဒနာတရားတွေရဲ့အပေါ်မှာလည်းပဲမရှုနိုင်တဲ့အခါကျတော့ငါနာတယ်ငါကြိုက်တယ်ဟောနောက်ဆုံးမထုပါဘူးကွာငါမြန်မြန်တာတတ်ပေးပါတော့ဟောဒေါသကနောက်ဆုံးတော့အဆုံးစွန်ဘာလို့တလဲဆိုဒေါသရဲ့အဆုံးစွန်ဒီနောက်ဆုံးတော့ကိုကိုကိုတတ်သေးတာအဲ့ဒါဒေါသရဲ့နောက်ဆုံးအစွမ်းကုန်ပဲနော်အဲ့ဒီဒေါသတရားလွှမ်းမိုးလာတယ်လောဘတရားလွှမ်းမိုးလာတယ်မောဟတရားလွှမ်းမိုးလာတယ်ဆိုတာ ဘာကြောင့်လဲဆိုဝေဒနာပေါ်မှာမရှုနိုင်လို့ဝေဒနာရဲ့အပေါ်မှာမျက်စိနဲ့အဆင်းနဲ့မြင်တယ်မြင်တဲ့အပေါ်မှာຢာကဖြစ်တယ်ဆွဲညှိသွားတယ်ကန့်ညှိသွားတယ်အဲ့ဒီຢာကရဲ့အပေါ်မှာမရှုနိုင်လိုက်သည့်အတွက်နောက်ကတဏမာနဒိဋ္ဌိအကုသိုလ်တရားတွေဝင်ရတယ်နော်မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာဒေါသဖြစ်တယ်အဲ့ဒီဒေါသကိုမရှုနိုင်လိုက်လို့ ဦးဇင်းတော်တို့ဒီမှာတဏမာနဒိဋ္ဌိထပ်ပြီးတော့ဖြစ်ရတယ်အဲ့ဒီဝေဒနာရဲ့အပေါ်မှာဒုက္ခဝေဒနာကိုမရှုလိုက်တာနဲ့ຢာကဖြစ်မှာပဲဒုက္ခဝေဒနာမရှုတာနဲ့ဒေါသဖြစ်မှာပဲဥပေက္ခဝေဒနာမရှုတာနဲ့မောဟဝင်မှာပဲအဲ့ဒီလောဘဒေါသမောဟကကိုယ့်ကို နှိပ်စက်နေတာမို့အဲ့ဒီလောဘဒေါသ ပေါ်ခြင်းရဲ့အကြောင်းဟာဝေဒနာမှတဏမကုအောင်ငါလောက်ရင်တော့ရတယ်ဆိုတော့အကြောင်းကိုတတ်ပြီးတော့အကျိုးတရားလိုက်တတ်လို့မရဘူးတဲ့အကြောင်းတရားကိုတတ်။ဘာကြောင့်ဒီဟာဖြစ်နေရတာလဲ။ဝေဒနာပေါ်မှာတဏကူးနေလို့ဖြစ်တာ။အဲ့တော့ခံစားမှုမျက်စိနဲ့အဆင်းနဲ့တွေ့တဲ့ဩခံစားတဲ့သဘောတူသူခံစားပြက်။နားနဲ့အသံနဲ့တွေ့တဲ့ခံစားပြက်။နှာခေါင်းနဲ့အနံ့နဲ့တွေ့ဩခံစားပြီးတော့ပြက်တဲ့သဘောပဲရှိတာ။ဝေဒနာဆိုတာဘာတစ်ခုမှမြဲတာမရှိဘူး ပိုင်နာမရှိဘူးဝေဒနာတွေဟာသူ့ဟာနဲ့သူဖြစ်ပြီးပြက်နေလို့ဝေဒနာရဲ့အပေါ်မှာရှုလဲရှုလိုက်အဲ့နောက်ကလောဘဒေါသလိုက်နိုင်သေးလားမလိုက်နိုင်တော့လောဘတွေချုပ်သွားတယ်ဒေါသတွေချုပ်သွားတယ်မောဟတွေချုပ်သွားတယ်ဘာကြောင့်လဲဝေဒနာပေါ်မှာတင်ညာမပေးလို့အာကြိုက်တယ်ခဲတယ်ဆိုတာတင်ညာပေးတာတင်ညာပေးလို့နောက်ကလောဘဖြစ်တာဒေါသဖြစ်တာမောဟဖြစ်တာဝေဒနာရဲ့အပေါ်ကနေမှဖြစ်ပြီးပြက်တဲ့သဘောပဲလို့ရှုလိုက်တာနဲ့ တင်ညာလည်းမပိတ်ရင် နောက်ကသင်္ခါရလည်းမဖြစ်တော့ဘူးတဲ့အဲ့တော့မိမိတို့ကမိမိရဲ့ခန္ဓာ၅ပါးယုံ nant တရားရဲ့အပေါ်မှာခံစားမှုသဘောကိုပဲရှုပ်ရှုပ်တင်ညာကိုပဲရှုပ်ရှုပ်လောဘဒေါသမောဟဖြစ်ပေါ်လာတာတွေပဲရှုပ်ရှုပ်လောဘလေးဖြစ်လဲဖြစ်တယ်လောဘလေးဖြစ်ပြီးပြတ်တယ်ဒေါသလေးဖြစ်လဲအဲ့ဒါလေးဖြစ်ပြီးပြတ်တယ်ဩလောဘဖြစ်ဖြစ်ဒေါသဖြစ်ဖြစ်မောဟဖြစ်ဖြစ်အလုံးဟာဖြစ်ပြီးပြက်ဖြစ်ပြီးပြက်နေတာပါလားဖြစ်ချင်းပြက်ချင်းနေနဲ့ ပြည့်နေပါလားလို့အဲ့ဒီဖြစ်ချင်းပြက်ချင်းရဲ့အပေါ်မှာရှုရတယ်အဲ့ဒီလို ခန္ဓာ၅ပါးရဲ့အပေါ်မှာပေါ်တိုင်းပေါ်တိုင်းမှာတတိထားပြီးတော့ရုပ်ပေါ်မှာရှု ဝေဒနာပေါ်မှာရှုစိတ်ပေါ်မှာရှု သင်ညာပေါ်မှာရှုသင်္ခါရပေါ်မှာရှုခန္ဓာ၅ပါးလုံးကို ရှုလဲရတယ်တဘာချင်းရှုလဲရတယ်ကိုကြိုက်တာရှု ကိုယ့်ရဲ့တမာရီဝါမိုတီဗီတပည့်တော်တော့ယုတ်ကမ္မထာနေရှုရတာကောင်းတယ်ဖေဟာအဲ့ဒီကမ္မထာတွေကိုတပည့်တော်ရှုနေရရင်တပည့်တော်မှာအေးငြိမ့်နေတယ်ဖေဟာချမ်းသာနေတယ်ဖေဟာဆိုရင်ရှုပေါ့ယုတ်ကမ္မထာကတပည့်တော်ကနာန်ကိုပဲရှုရတာအာသန်နဲ့ပေါ်သည်မြနန္တရားရဲ့အနိစ္စလက္ခဏာရှုပေါ့ဒါဝိပဿနာရှုတယ်အတပည့်တော်တော့ဝေဒနာကိုရှုတယ်ဖေဟာဆိုရှုပေါ့ကိုကြိုက်တာရှုတပည့်တော်တော့သင်္ခါရတရားတွေရှုရတယ်ဖေဟာလောဘလေပေါ်လဲဖြစ်ပြီးပြတ်တယ် ဒေါသပေါ်လဲဖြစ်ပြီးပြတ်တယ်မောဟပေါ်လဲဖြစ်ပြီးပြတ်တယ်အဲ့ဒီလိုများတာဖြစ်ပြီးပြတ်ဖြစ်ပြီးပြတ်ဆိုတာဒလဇတ်တပြည့်တော်ရှုနေပါတယ်ဆိုလဲရှုပေါ့အဲ့ဒါကိုမြတ်စွာဘုရားခြေသားတော်ဘယ်တော့မှရှုရမှာလဲလို့မဲ့ရေဣဇေဝကိစ္စံအာတဗံကောဇေညာမရဏံသူဝေနာဟိနောသင်္ကရံဒေနမဟာသေလေနမစ္ဆုနာဘုရားက ယ်တော့လောက်ရမှာလဲဆိုတော့အေးအခုကိုလောက်ရမှာတဲ့နော်အခုချက်ချင်းကိုရှုအောင်ဘယ်တော့ရှုအောင်မလဲအရှင်ဘုရားအဲ့ပစ္စုပန်နဲ့အေးအခုချက်ချင်းရှုတယ်နော်ဘာလို့လဲလောက်ရမယ့်အလုပ်ကိုမင်းတို့စောသောကိုမင်းတို့လောက်ရမှာတဲ့အဲ့ဒီဟာကိုလုံးလကြိုးကုန်အထုတ်ပြီးတော့လောက်ရမယ့်လောက်ကစောစောကိုမင်းတို့ပြင်ဆင်လောက်ရမှာတဲ့ဘာလို့လဲဆိုတော့မင်းတို့နဲ့သေမင်းနဲ့အချိန်ချက်ရှိလို့လားတဲ့ နော်အဲ့ဒီသေမင်းရဲ့စစ်တီတွေဟာအင်မတန်များတယ်တဲ့နော်သေမင်းရဲ့စစ်တီဆိုတာကဥဒ္ဒနောဒကာဒကမတွေအခုခန္ဓာကြီးထဲမှာ96ဖြာယောဂဝေဒနာတွေကလည်းသေမင်းရဲ့စစ်တီတွေပဲစီဂျိုးတဲ့သွေးတိုးတဲ့နှလုံးနဲ့နော်ကြောက်ကတ်တဲ့လာပြန်ပြီကိုဗစ်တဲ့ဂျိုဗစ်တွေကိုဗစ်တွေကလည်းအဲ့ဒါသေမင်းရဲ့အပေါင်းဖော်တွေကြီးပဲ နော်အဲ့ဒါကြောင့်မို့မြတ်စွာဘုရားအဲ့ဒီသေမင်းရဲ့စစ်တီအင်အားကလည်းမင်းတို့များလိုက်တာတဲ့လမ်းသွားရင်လည်းကားအစီအစဉ်ဖြစ်ဒိုင်းဆိုသေပြန်တာပဲလေရမောသွားရင်လည်းလေကြီးဘဝပြုတ်ကြသေပြန်တာပဲနော်ဘယ်မှသွားပြီးတော့ပုံခုလို့လည်းမရဘူးတဲ့နော်ဒါကြောင့်မို့ရှေးကဆရာတော်ကြီးတွေကမိုးကောင်းငင်တဲ့ပုံခိုးလက်လွန်မြဲမရှိပါ သမုဒ္ဒရာလည်းပြတ်တတ်တယ်လွတ်ဖွယ်မရှိပါ ထိုထိုတောင်ကောင်း ပုံခိုးအောင်လွတ်ကြောင်းမရှိပါ ဆိုပြီးတော့သေမင်းနဲ့ပတ်သက်ပြီးတော့ယောဂရဇတ်တော်မှာဘယ်မှပြေးလို့မရဘူးဟိုကဘလူးကလာလာပြီးတော့စားတာကိုဘလူးကလာလာပြီးတော့စားတော့သူ့အဖေမေကဘလူးစားလို့မရအောင်လို့အဲ့ဒီရှင်ဘရင်ကဘာလုပ်လဲဆိုဩမြေအောက်မှာလှိုင်ကူကြီးတူးပြီးတော့အဲ့ဒီလှိုင်ကူထဲမှာအသက်16နှစ်မပြည့်မချင်းလုံးဝမှမထွက်ရဆိုပြီးတော့ ရအလောင်းတော်အဲ့ဒီမှာတန်လောင်အိမ်နဲ့နေခဲ့ရတန်လောင်အိမ်နဲ့နေခဲ့ရတော့လှိုင်ကူကြီးထဲမှာမွဲပြီးအဲ့ဒီမှာအသက်16နှစ်ထိနေရတဲ့ဘဝအဲ့ဒီကနေမှ သူ့ကိုယ်သူယုံနိုင်ကမ်းနိုင်ပြီးရင်ဆိုင်နိုင်တဲ့ဘဝရပြီဆိုပြီးတော့မှတခါတည်းအဲ့ဒီမှာထီနာအပ်ဖို့လုံးတော့ဖရာအလောင်းတော်အဲ့ဒါပြောတာအခုဘလူဘေးကလွတ်ပေမဲ့တဲ့တကက်သေးဘေးကလွတ်မယ်မထင်ပါနဲ့တဲ့ ဘလူဘေးကတော့အခုဟာခမဲတော်ကြီးကဟောမြေအောက်မှာလှိုင်ကူကြီးထားပြီးတော့အဲ့ဒီထဲမှာသွားပြီးတော့သူ့ကို မွေးဖွားလိုက်သည့်အတွက်ဟိုကဘလူမက ရှာလို့မရတော့ဘူးလိုက်စားဖို့ရာကဘယ်မှာမှရှာလို့မရတော့လွတ်သွားပြီးအသက်16နှစ်အရွယ်ရောက်ခဲ့ပြီတဲ့ဒါပေမဲ့သေမင်းကြီးနဲ့တော့တွေ့ရအောင်ပါဘသူမှရှောင်ကွင်းလို့မရဘူးတဲ့မိုးကောင်းငင်နဲ့ပုတ်လို့လည်းမရဘူးနော် သမုဒ္ဒရာလည်းပြတ်တတ်တယ်ပြီးငါနေမယ်ဆိုလဲလည်းဒီနေ့သေမှာပဲတဲ့တောင်တွေထဲမှာသွားပြီးတော့ပုံအောင်နေတော့ရလားမရဘူးနော်သေရမှာဘယ်ပြေးလို့မှ မလွတ်တော့အဲ့ဒီသေဘဲကလွတ်ရဖြစ်တဲ့တရားအကျင့်ကိုပဲကျင့်တော်မယ်ဆိုပြီးတော့ဖះအလောင်းတော်အဲ့ဒီမှာတောထွက်ပြီးတရားကျင့်နော်အဲ့ဒါကြောင့်မို့အခုမြတ်စွာဘုရားကအေဒေဝအေဇေဝကိစ္စံအတ္တဗံ လုံလကြိုးကိုအားထုတ်ပြီးတော့ယနေ့လောက်ရမယ်အလုပ်ကိုယ်တာမင်းတို့လှုပ်ဆမ်းပါတဲ့ဘာလို့လဲဆိုတော့မင်းတို့နဲ့သေမင်းနဲ့အချိန်ချက်မရှိဘူးတဲ့မနှဖန်သေမလားနောက်နေလားနောက်ရလားမသိဘူးအဲ့ဒီသေမဲ့အချိန်ရောက်တော့တရားအားနည်းတဲ့ပုံကိုယ်တွေနော်အခုဦးဇင်းတို့ပြန်ပြီးသုံးသပ်ကြည့်လောကဓာတ်နဲ့တွေ့လာပြီဆိုရင်ငါခံနိုင်ရှိပြီလားတစုံတယောက်လေးပျက်စီးတော့မယ်လို့ကြား ਈ ကြားလာတာနဲ့မြတ်စိုးရရတယ်ပူဆွေးရတယ်ဆိုအဲ့ဒါကိုတရားမကင်းသေးဘူးသူတစ်ပါးအတွက်တော်မှအဲ့ဒီလောက်ဖြစ်မယ်ဆိုရင်ကိုကိုကိုဖြစ်တဲ့အချိန်ပိုဆိုးမှာနော်အာအခုချိန်ရတော့အချိန်များသူများအတွက်မို့အဲ့လောက်ပူတာပါတပည့်တော်ကိုကိုကိုဆိုအဲ့လောက်မပူပါဘူးလို့တော့ပြောကြတာပဲမဟုတ်ဘူးတကယ်အရေးတကယ်ပဲကြတော့နောက်ဆုံးတော့ကိုကိုကိုအကြောက်ဆုံးကိုသေးမှာအစိုးရိမ်ဆုံးနော် အဲ့ဒါကြောင့်မို့လို့ဦးဇင်းတို့လောကရန်တရားတွေနဲ့တွေ့တဲ့အခါမှာဦးဇင်းတို့မြတ်စွာဘုရားကဇိုရိမ်ပူဆွဲငိုကြွေးကင်းသည်ကိုစိတ်ဆင်းရဲချုပ်ဆဲနိုင်သည်ငါပေးတာကိုလှုပ်ရင်မင်းတို့အဲ့ဒီအကျိုးတွေရမှာလို့အာမခံထားတာရဲရဲကြီးဘာကိုလှုပ်ရမှာအဲ့တတိပဋ္ဌာန်တရားကိုပဲပွားနေရမှာအဲ့ဒီတတိပဋ္ဌာန်တရား၄ပါးဆိုတာလဲစောသောအဲ့ခန္ဓာ၅ပါးပေါ်ရှုတာပဲဒါပဲနော်ရုပ်ပေါင်းတွေကိုရှုတယ် နော်အဲ့ဒါကာယ ानु ဘဒနာတတိပဋ္ဌာန်နော်စိတ်ကိုရှုတော့စိတ်ဓာ ानु ဘဒနာတတိပဋ္ဌာန်ဝေဒနာရှုတော့ဝေဒနာ ानु ဘဒနာတတိပဋ္ဌာန်တင်ညာနဲ့သင်္ခါရတွေရှုတော့ဓမ္မ ानु ဘဒနာတတိပဋ္ဌာန်ဆိုပြီးတော့ခန္ဓာ၅ပါးကိုတတိပဋ္ဌာန်တရား၄ပါးနဲ့ပြန်ပိုက်ပြီးတော့ဘုရားပြန်ဟောတာသောသောခန္ဓာ၅ပါးတစ်ခုချင်းရှုလဲအတူတူပဲဒါတတိပဋ္ဌာန်တရား၄ပါးနဲ့ပါတာပဲတင်ညာနဲ့သင်္ခါရအဲ့ဒါရှုတာကဓမ္မ ानु ဘဒနာပါတယ်ဝေဒနာကို ရှုတာကဝေဒနာ ानु ဘဒနာ စိတ်ကိုရှုတာကစိတ်ဓာနုပါဒနာ စောစောကအခုရုပ်တယ်ပူတလဲအေးတလဲတောက်တလဲတင်းတလဲနဲ့ဓာကြီးလေးပါးရဲ့သဘောတွေကိုရှုတာကာယ ानु ပဒနာဆိုတော့အဲ့ဒီတတိပဋ္ဌာန်တရားလေးပါးကိုဒါရှုသမ်းပါတဲ့အခုကအတိတ်ကိုသွားတွေးမိလိုက်အနာဂတ်ကိုတွေးမိလိုက်လို့ပူလောင်တာလေဟာငါတို့သေရတော့မယ်ရှေ့မှာရောက်ရင်ဘလို့ဖြစ်ပါမလဲအာနေမတိထိုင်မတိတွေဖြေးပြီးတွေးတွေးတွေးတွေးတွေးတွေးအဲ့ဒါကြီးပူ အဲ့ဒီအကြောင်းကြီးတွေသွားသွားသတိရပူလောင်နေတယ်တခါတလေကြောအိုးအတိတ်ကဖြစ်ခဲ့တာကြီးတွေကိုဒါပဲပြန်ပြန်တွေ့တွေ့တွေ့တယ်ပြီးတော့စိတ်တွေဆင်းရဲရတယ်တောကတွေရောက်ရတယ်ဒါကြောင့်မို့မြတ်စွာဘုရားကပစ္စုပန်နိစယောဓမ္မံတထတထဝိပတတိဆိုတာကိုဘုရားကအဓိကပြောချင်တာချက်သားတော့မင်းတို့ကအတိတ်တွေးလိုက်အနာဂတ်တွေးလိုက်နဲ့မင်းတို့စိတ်တွေဆင်းရဲခံနေတာ မင်းတို့စိတ်တွေဆင်းရဲနေရတာအဲ့ဒီအတိတ်ပြေးအနာဂတ်ပြေးပြေးနေလို့မင်းတို့ရဲ့စိတ်ကိုပစ္စုပန်မှာမထားလို့ပစ္စုပန်ပေါ်တဲ့ပေါ်တဲ့လေးတွေတော့အော်ရုပ်ရှင်မှာပုံကလည်းရုပ်လေးတွေအော်ပူတာလေးကလည်းဖြစ်ပြီးပြက်အေးတာလေးပေါ်တော့လည်းဖြစ်ပြီးပြက်ဒိတ်ကလေးပေါ်တော့လည်းဖြစ်ပြီးပြက်ရိတ်ကလေးပေါ်တော့လည်းဖြစ်ပြီးပြက်အော်ရုပ်တရားတွေကပူတာလေးကလည်းဖြစ်ပြက်အေးတာလည်းဖြစ်ပြက်အကုန်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်အော်စိတ်တွေကလည်းဖြစ်ပြက်ဝေဒနာတွေကလည်းဖြစ်ပြက် ခံစားတဲ့သဘောလေးကသူကသူကောင်းတာလေးခံစားလိုက်ပြီးခံစားပြီးပြတ်သွားတာပဲဆိုးတာလေးခံစားလိုက်ခံစားပြီးအဲ့ဒီလိုများနာချက်သားတော့မင်းတို့ရှုနေတာမှာတဲ့မင်းတို့လောကကြီးထဲမှာငြိမ့်ငြိမ့်အေးနေနိုင်ပါလိမ့်မယ်အဲ့ဒီလိုမဟုတ်ဘဲနဲ့အတိတ်ကိုသွားတွေ့ဟိုအတွက်ဖို့ဒီအတွက်ဖို့သားအတွက်သမီးအတွက်ဟိုးပူလိုက်ကြတဲ့အပူတွေကိုပူးနေတော့ရောအဲ့ဓာကြီးတွေကကိုဖြစ်ချင်တဲ့အတိုင်းဖြစ်လားမဖြစ်ဘူး သူတို့ကံတရားတွေအတိုင်းပဲသူကသူဖြစ်ပေါ်လာတဲ့သဘာဝတရားကြီးအဲ့တော့ကိုယ့်ဘက်ကလှုပ်ပေးနိုင်တယ်မြလှုပ်ပေးဖြစ်တဲ့နာသူ့အချိန်နဲ့သူကသူဖြစ်သွားလိမ့်မယ်အဲ့ဒီလိုစိတ်ကိုသဘာဝနဲ့ထားပြီးတော့ကိုကလောကကြီးအပေါ်မှာအခုကြားတာတွေပေါ်မှာအခုမရှိုးတော့ဆွမ်းသာသွားတိုင်းသွားတိုင်းအိမ်တွေမှာအခုမြန်မာပြည်အကြောင်းတွေတွေးတွေးတွေးတွေးပြီးတော့တခါတည်းဒေါသတွေဖြစ်ကြတယောက်နဲ့တယောက်ရန်တွေဖြစ်ကြ မနေ့ကဒကမာကြီးတယောက်ကလည်းအဲ့ဒါစိတ်က trouble မရှိတော့ဒကာကြီးပြန်អော်ဒကာကြီးကလည်းတပည့်တော်អော်နေ့တိုင်းရန်နေဖြစ်ပူလောင်နေရတယ်ဖရာတဲ့နော်ပူလောင်နေရတယ်ဆိုတော့အဲ့ဒါဘာလဲဆိုတော့ဒီကြားတာတွေပေါ်မှာဦးဇင်းတော်တို့တွေတတိတွေမထားနိုင်ကြလို့မရှုနိုင်ကြလို့အဲ့တော့ဦးဇင်းတို့ကဒါလေးတွေရဲ့အပေါ်မှာအော်ဆင်ញင်ပြီးတော့ ဖြစ်ချင်တာတော့ဖြစ်ချင်တာပေါ့လေဟုတ်တယ်မို့လားကိုဖြစ်ချင်တဲ့စိတ်ကအိုးကိုနိုင်ငံနေကိုလူမျိုးတွေကောင်းစားစေခြင်းနဲ့အိုးကြီးပွားစေခြင်းနဲ့ဒါလူတိုင်းစိတ်မှာရှိကြတာကြီးပဲလေဟုတ်တယ်မလားကိုလူမျိုးကိုဘာသာကိုသာသနာဒါပေမဲ့လေဒါတွေကကံတရားကြောင့်ဖြစ်တာအဲ့ဒီတပ္ပိတ္တကမ္မတက္ကာဆိုတဲ့ကံတရားပေါ်မှာဆင်ញင်မှုမလုံနိုင်လိုက်တော့ကြားတာပေါ်မှာတခါတဲ့ဒေါသတွေဖြစ်အကုန်လုံးဖြစ်ရတာလို့ဦးဇင်းတော့ဆုံးဖြတ်ချက်မှန်သွားတာလို့တော်ပြီငါတရားနေရစပြီးတော့ ငါတရားငါပိုလောက်ဖြစ်အောင်ဆိုသတင်းဒီဘယ်သတင်းမှဖတ်ဘူးဆိုတော့ဦးဇင်းတော်တော်စိတ်ချမ်းသာတယ်လို့အဲ့ဒီတော့မေတ္တာလည်းအတော်ကိုပို့ရဘာလို့ဒေါသမမဖြစ်တာကိုမဖြစ်တော့မေတ္တာပိုကောင်းတယ်လို့အဲ့ဒါဘာကြောင့်လဲဦးဇင်းလည်းအရင်တော့ကဒီလိုပါပဲသတင်းလေးတွေဘာလေးတွေဖတ်တယ်အရင်တော့ကဆိုလဲဟိုအရင်တော့ကတော့အတွေးခေါ်ကတော့ဘာလဲဆိုတော့အော်ဒီသတင်းလေးတွေမှမသိရင်ကိုကနိုင်ငံခြားသာသနာပြုနေရတာဆိုတော့နိုင်ငံတကာ တွေနဲ့လည်းလက်တွဲရတဲ့ခါလေးရှိတယ်ဘာမသိညာမသိဖြစ်မှာဆိုတော့နောက်တော့ပြီးကြတဲ့နှစ်ကုန်ကြတဲ့တော်ပါပြီငါတရားအခုအသက်ကဥစဉ်90တဲ့ရောက်ခဲ့ပြီနော်အခုဇွန်လ8ရက်ဆိုရင်ဥစဉ်90ပြည့်တော့မယ်အဲ့တော့အသက်တွေရလာပြီရှေ့လျှောက်တရားတွေများများပို့ပြီးတော့လှုပ်ဖြစ်အောင်ငါကြိုးစားရတော့မယ်ငါလှုပ်ရတော့မယ်ဆိုတော့စိတ်ကိုမွေးတဲ့ခါကျတော့ဒါတဖြည်းဖြည်းချင်းဖြတ်ခဲ့တာပါပဲလွန်ခဲ့တဲ့ ဒါ၅နှစ်ကျော်လောက်ကလေးသတင်းနားထောင်နိုင်မှန်သမျှဘယ်တော့မလုပ်တော့ဘူးဟိုရင်တော့အိန္ဒိယမှာတုန်းကတော့လုပ်ဖြစ်တယ်ဒီဘက်ဒီမှာရောက်တခါလေးနမ်ပါသတင်းလေးပါလေးနားထောင်ဖြစ်တယ်အဲ့ဒီကနေတစ်ဖြတ်ဖြတ်ခဲ့တယ်ကဲသတင်းလေးသိရင်နည်းနည်းပါးပါးအဲ့ဒါဝင်ပြီးတော့ဖတ်လိုက်တာလေးဗာလေးလောက်တော့ဥစဉ်လုပ်တယ်အခုနောက်ပိုင်းကျတော့တဖြည်းဖြည်းနဲ့တော်ပြီသတင်းဖတ်တာတွေကစပြီးတော့အခုရပ်ပြီဆိုရပ်လိုက်တော့ နာချမ်းသာတာပေါ့နော်နာချမ်းသာတာပေါ့ကြားလိုက်ဒေါသမဖြစ်တော့ဘူးနော်အာယုံတော့မလိုက်တော့အာယုံနေတော့လိုက်နေလို့ကြားတဲ့အာယုံနေမြင်တဲ့အာယုံနေနာတဲ့အာယုံတွေကတရားမို့မြတ်စွာဘုရားအာယုံနေရဲ့ဒီအဝါတွေကနှိမ့်ဆက်ခံရတယ်လို့ပြောတာလေအစင်းတွေကလည်းနားကိုနှိမ့်ဆက်တယ်အဲမျက်စိကိုနှိမ့်ဆက်တယ်အတန်တွေကလည်းမြတ်စွာဘုရားနားကိုနှိမ့်ဆက်တယ်လို့အဲ့လိုပြောတာလေဘာလို့လဲအခုနှိမ့်ဆက်ခံတာကြည့်လေတောက်တောက်နဲ့ဒေါသတွေဖြစ်ဒါခါတည်းအဲ့လိုမရဘူးဖေ စားလို့မရဘူးဖះနဲ့အဲဦးစင်းအိတ်မရတာတော့ဟိုည2နာရီ3နာရီမှဦးစင်းအိတ်ရတာတော့တခြားကြောင့်မဟုတ်ပါဘူးလို့ကြားတကာတွေကတော့မနေ့ကအောင်ဆုံးကြွတော့အဲ့ဒါဟွာဖြစ်လို့ပြောတော့ဟိုတရင်ဖတ်နေတော့မဟုတ်ဘူးလို့ဦးစင်းကဒီမှာနိုင်ငံတကာဆရာတော်တွေညတနာကြီးဆိုမြန်မာပြည်အတွက်ဦးစင်းတို့မေတ္တာပို့တာတလားကြော်ပြီအဲ့ဒါတလားကြော်ပြီအဲ့ဒါညတိုင်ညတိုင်ဆိုလို့ရှိရင်အဲ့ဒါတနိုင်ငံတစ်ပါးစီဥဆောင်ပြီးမြန်မာနိုင်ငံကြီးအတွက်ဦးစင်းတို့ညတိုင်းညတိုင်းမေတ္တာတွေပို့တာပေးကြတယ် မေတ္တာပို့ဆူတောင်းပြီးတော့အဲ့ဒါတွေလောက်ကြတဲ့အခါကျတော့ဥစဉ်ညတိုင်ဆိုအရန်အေးရပြတ်တယ်လို့အဲ့ဒါကြောင့်မို့အေးပြတ်တယ်ကြံတဲ့ဟာတရေကဖတ်ဘူးသူတို့ဆရာတော်တွေပြောမှာပဲအဲ့ဒါတချို့လျာမေတယ်ဆရာတော်ဥဇနိတာပါတပည့်တော်မသိပါဘူးဖျားတပည့်တော်အဲ့ဒီအကြောင်းနဲ့ပတ်သက်ရင်တော့မမေ့ပါတော့နဲ့လို့တပည့်တော်ရုပ်ခိုက်ဖခိုက်အဲ့ဒါတော့အရှင်ဖျားတို့ကြိုက်တာလောက်ခိုက်မှာတကယ်ကိုမဖတ်လို့ပါလို့တပည့်တော်တရားဘက်ကိုပဲနည်းနည်းဦးစားပေးခြင်းလို့ပါလို့ဆရာတော်ကြီးလည်းအဲ့လိုလျှောက်ထားတော့အဲ့လိုတွေကတော့ ဖတ်လည်းမဖတ်တော့အဲ့တော့ဘာတွေကောင်းလဲဆိုတော့ဒီပေါ်မှာလောဘဖြစ်မှုဒေါသဖြစ်မှုမောဟဖြစ်မှုအားတွေကနည်းလာကိုယ့်ရဲ့အကျေအာစရဏစွမ်းအဘက်မှာပိုပြီးစိတ်ကကြည်လဲလာတယ်ပိုပြီးတောက်ပလာတယ်ပိုပြီးစွမ်းအားတွေထုတ်နိုင်တယ်ဒါဥစဉ်ကကိုကိုကိုဥစဉ်တော့လည်းဒါတာမပုထုဇဉ်တွေဆိုတော့ဒီအာယုန်တွေကရှိနေတာလေလေရှိနေတာတွေပေါ်မှာဒါတဖြည်းဖြည်းချင်းဖြတ်ခဲ့တဲ့အပုံလေးကိုပြောတာပါ တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းငငယ်တုန်းကလည်းဦးဇင်းတို့အဲ့လိုပဲစွန့်စားတယ်ဒုတင်နေဆောက်တည်တယ်ဒုတင်နေဆောက်တည်တဲ့အခါကျတော့အဲ့ဒီမှာရင်တနေ့မှာစွန့်ရလဲတစ်ထပ်အဲ့ဒီတစ်ထပ်မှာလဲတခါတည်းအဲ့ဒီစပိတ်ထဲမှာကိုယ့်ရဲ့ရှေ့မှာနည်းနည်းလေးပဲအဲ့ဒါလေးကိုတစ်ခုချင်းတစ်ခုချင်းကိုအဲ့ဒါလေးစားတဲ့အခါကျတော့အဲဒီနေ့15လောက်စားတယ်ဆိုနောက်နေ့ကျတစ်လုံးလျှော့နောက်နေ့တစ်လုံးလျှော့နောက်နေ့တစ်လုံးလျှော့စွန့်လေး၅လောက်လောက်လေးနဲ့အဲ့ဒါလေးရေလေးဖြန်းပြီးတော့အဲ့လေးနဲ့တနေ့ကုန်နေပြီးတော့အထုတ်တာအရန်ကောင်းတယ် အထုတ်နိုင်တယ်ဟိုလေ့ကျင့်တာပေါ့နော်တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းအဲ့လိုလေးတွေကိုယ့်ရဲ့စိတ်ကိုပြန်ပြန်ပြန်ပြန်လုပ်ပြီးဒီအာယုန်နေနဲ့ပတ်သက်လို့ရှိရင်လည်းအဲ့လိုပေါ့ဩကဲဒါရှိရအခုဟိုတူတော်ကောင်းနေလဲဒီတိုင်းမှာပဲအခုမိလိန်နာမင်းကြီးဆိုရင်အရှနာကတိန်နဲ့အမေဖြေလောက်တော့မယ်ဆိုတော့ဟောဒီတဲ့ခုနှစ်ရက်အတွင်းမှာလောဘစိတ်ဖြစ်ရင်အဲ့ဖြစ်တဲ့လောဘစိတ်ကိုချက်ချင်းပယ်နိုင်အောင်သူကြိုးစားမယ်ဒါပစ္စုပန်ကိုသူရအောင်လုပ်တာနော် လောဘစိတ်ဖြစ်ဖြစ်တဲ့စိတ်ကိုငါစိတ်မှာလောဘဖြစ်ပါလားလို့သိပြီးအဲ့ဒါကို तू ကရှုနိုင်အောင်ကြိုးစားမယ်စိတ်ထဲမှာမကျင်တတ်တဲ့ဒေါသလေးဖြစ်လာရင်အဲ့ဒီဒေါသလေးကိုငါချက်ချင်းရှုနိုင်အောင်လုပ်မယ် तू ကအဲ့ဒီလိုနဲ့ຢာကလောဘဒေါသမနာလိုခြင်းဝန်တိုခြင်းဆိုတဲ့အာဟုဆိုတရားတွေငါရဲ့စိတ်တန်တာမှာပေါ်ရင်ပေါ်တိုင်းပေါ်တိုင်းကိုငါရှုမယ်ငါတတိထားပြီး ယ်နိုင်အောင်ကိုကြိုးစားမယ်ဆိုတဲ့စိတ်နဲ့ခုနှစ်ရက်အဋိဌာန်လိုက်တယ်။ဟောဘလောက်ကောင်းလဲနော်။ခုနှစ်ရက်အတွင်းမှာပေါ်လာတဲ့လောဘလောဘချက်ချင်းရှုပြက်ကိုကိုကိုတန်ဋိဌာန်လည်းချထားတယ်ဒီခုနှစ်ရက်အတွင်းမှာအဲ့ဒီလောဘနဲ့ပေါင်းပြီးတော့တခါတည်းလျှောက်ပြီးတွဲပြီးမျောမနေဘူးဒေါသနဲ့ပေါင်းပြီးတော့တနှုတ်နှုတ်တွေးတိုင်းတွေးတိုင်းဆင်းရဲတဲ့ဒေါသကြီးကိုငါမခံစားတော့ဘူးအဲ့ဒါကိုရှုနိုင်အောင်လုပ်မယ်ဆိုပြီးတော့ပစ္စုပန်ကိုအဲ့ဒီလိုရှုတာ ဒါသူတော်ကောင်းတွေလှုပ်သွားတဲ့အလုပ်အဲ့တော့ဦးဇင်းတို့ကလည်းတနေ့တနေ့ဒေါသနဲ့လှုပ်ပြန်နေတာတွေနဲ့စာရင်မေတ္တာတရားရဲ့အေးချမ်းမှုကပိုကောင်းတဲ့အခါကျတော့အော်ဒေါသနဲ့တုံ့ပြန်တယ်ဆိုတာတိလိษံလည်းတုံ့ပြန်တာပဲလူလည်းတုံ့ပြန်တာပဲအသိဉာဏ်မရှိတဲ့အားနည်းတဲ့လူတွေတရားအားနည်းတဲ့လူတွေမှန်တယ်မအကုန်လုံးက ။ तू ကပြန်လို့ရင်ငါဒေါသနဲ့ပြန်တုံ့ပြန်မယ်ဆိုတာဒါကြီးကလောကရဲ့သဘာဝတရားကြီး။အဲ့ဒီလောကသဘာဝတရားကြီးကိုပြောင်းပြန်ဖြစ်အောင်လို့မေတ္တာနဲ့တုံ့ပြန်မှုကတကက်သူတော်ကောင်းမှလုံနိုင်တာ။ငါပေါ်သူတော်ဘလို့လောက်လောက်ကဲလောကကြီးဘလို့ဖြစ်လို့နေနေငါမေတ္တာနဲ့ရအောင်ပြန်လုပ်မယ်ဆိုဒါကြတော့တကက်သူတော်ကောင်းနေအကျင့်။သူတော်ကောင်းနေကြတော့တိခဏတဲ့ဘက်ကပဲသူများကိုตาတဲ့ဘက်ကိုမယိုဘူး။ကိုယ့်ဘက်ကအနာခံမယ်ကိုယ့်ဘက်ကအဆုံးရှုံးခံမယ်ဘာတွေဘလို့လောက်လို့ ကိုယ့်ဘက်ကသိခံမယ်ဆိုတဲ့စိတ်ကိုမွေးတယ်မေတ္တာတွေကိုပြန်မွေးပြီးတော့မှကိုတရားကိုရအောင်နေနိုင်အောင်ကြိုးစားအဲ့ဒါမှတကယ်သူတော်ကောင်းဖြစ်တာနော်ဒေါသနဲ့ဟာတုံ့ပြန်ညာခြင်းဟာဟိုဟာဖြစ်လို့ဆဲတယ်ဒီဟာဖြစ်လို့ဆဲတယ်ပွက်လောက်ကိုညာလို့ဗျာတဲ့တကမတယောက်အခုပြောသလိုပဲဩဆဲလိုက်တာမိုးမောင်နေအောင်ကြာတော့အိမ်မားကိုပူလောင်လာတယ်ပူလောင်မှာပေါ့ဒေါသမီးတွေတဟုံဟုံတောက်လာတာအိမ်နေမှာကဦးဇင်းတော်တရားတော်မတွေတရားစွမ်းအားရှိလာရင်သိတယ် အိမ်ထဲကိုဝင်တာနဲ့ကိုအဲ့ဒီအိမ်တွေကငြိမ်ပြီးအေးပြီးကြီးနေတာမနေ့ကတိမ်ကြွတယ်ဦးစင်းပြောတယ်သူတို့လည်းဒါရှေ့တင်ပြောခဲ့တာပေါ့အရန်ကိုဓာတ်တွေကောင်းနေပြီမနေ့ကဖះနေကြတာဒီနဲ့ငြိမ်အေးပြီးကြီးနေတာအိမ်တအိမ်မှာပရိတ်တွေရွတ်နေတယ်ပဋ္ဌာန်းတွေရွတ်နေတယ်ဂုံတော်တွေပွားနေတယ်တရားအထုတ်နေဆိုအဲ့ဒီဓမ္မတက်ကြီးတွေအဲ့နေရာကြီးမှာကိန်းနေတာကိန်းနေတဲ့အခါကျတော့ဝင်လိုက်တာနဲ့ အဲ့ဒီအိမ်ရဲ့အငိမ့်ဓာတ်အေးဓာတ်ဆိုတော့တန့်ပြီးခံစားရတယ်ဖះလုံနေတယ်တရားလုံနေတယ်လောဘဒေါသမောဟအာကြီးတယ်တောက်တယ်စားတယ်အဲ့ဓာတွေမျိုးတွေလုံနေတဲ့အိမ်တွေကြောင့်သူ့အတူမောမုံအောင်ဘလောက်ဖះတရားလုံပါတယ်ပြောပြောဦးဇင်းတော်ကတော့စိတ်ထဲအသိနေပြီပူလောင်နေတာဒေါသရဲ့စွမ်းအားဆိုတာသူကလှိုင်းတပွဲပဲအကုသိုလ်လှိုင်းကြီးတွေကရိုက်ခတ်တယ်အိမ်တအိမ်မှာလူတယောက်ကဝိုး ဒေါသတွေအများရန်ဖြစ်နေတယ်အဲ့ဒီတမိသားသူလုံးတဖြည်းဖြည်းပူလောင်လာပူလောင်လာတော့သူကလည်းတက်ကလေးဆိုစကားဘက်ကလေးဆိုမကောင်းတာပြန်ပြောတယ်ကိုကလည်းမကောင်းတာပြန်ပြောတယ်သူ့ရဲ့ဒေါသမီးကိုယ့်ရဲ့ဒေါသမီးနဲ့သူကလှိုင်းနေတဲ့ဖွဲ့ပူလောင်လာအဲ့ဒါကြောင့်မို့အရင်တော့ကဦးဇင်းတို့ရှမ်းမြေဆရာတော်ဖရာကြီးသူမေတ္တာကမ္မထံလုပ်တော့ငါတဲ့နိုင်ငံသားမှာဈေးရုံကြီးတခုကိုဈေးသွားဝယ်ရင်းနဲ့ မတ်တက်လေးရပြီးသူကြည်နေတာသူကသူမတ်တက်လေးရပြီးကြည်နေတဲ့အချိန်အမျိုးသမီးတယောက်အဖြူမတယောက်ကဘေးနာနေဖြတ်သွားတယ်ခဏလေးအိုက်နာလေးကနေရက်ရက်ပြီးတော့ဟိုရှေ့သွားတယ်အဲ့ဒါပြီးပြန်လာတယ်တဲ့ဒီနားလေးကိုခဏလေးရက်ခွင့်ပြုပါလို့သူ့ကို တောင်းပန်တယ်အဲ့နဲ့သူကလည်းမသိဘူးတဲ့ဟာရက်ပါပေါ့သူကသူရက်တာသူနဲ့ပါဆိုင်နေဈေးုံကြီးထဲမှာအဲ့ဒါနဲ့သူကသူအိုက်နာလေးရက်ပြီးတော့နေပြီးတော့မှ အဲ့ကျေးဇူးအရန်တင်ပါတယ်တဲ့ဒီနားလေးကိုလာနေလိုက်ရအရန်ကိုအေးချမ်းသွားလို့လို့ပြောတယ်တဲ့ကဲအဲ့ဒါဘာလို့လဲအဲ့ဒီအချိန်မှာချမ်းမြေ့ဆရာတို့ရဲ့မေတ္တာကမ္မထံကိုသူအထူးလုပ်နေတယ်မေတ္တာရဲ့လှိုင်းအားတွေနော်တကယ်တမာတိအားကောင်းတဲ့အချိန်တွေရောက်ရင်ဒကာဒကမတွေကိုယ်တိုင်သိတယ်ပို့လိုက်တဲ့မေတ္တာဟာလူတွေကဒါရိုက်တမ်းမသိတာနတ်တွေကုန်သိတယ်မြို့ပိုင်းတွေနယ်ပိုင်းတွေဆိုင်ရာပိုင်းရာတွေ တကက်တမာတိရှိလို့သိလာတဲ့အချိန်ရောက်ရင်မေတိုက်ရိုက်တော့ပြောတယ်မေတ္တာကိုတန်းသိတယ်ပို့လိုက်တာနဲ့မေတ္တာဆိုတာတကက်ရောင်ကြီးလှိုင်းကြီးတပွဲသူတို့ဒီသွားတာသူတို့သိတယ်ပုံကိုယ်တွေဆိုင်ရာမြင်တယ်သိတယ်ဒါကြောင့်မို့မေတ္တာကမ္မထမ်းတွေပွားတာအကျိုးရှိသလားတချို့လေနိုင်ငံသားသားမေးတယ်လက်တွေ့မျက်စိနဲ့တော့မမြင်ရတော့ဟုတ်ချင်မှဟုတ်မှာပါအဲ့လိုထင်တာမဟုတ်ပါဘူး တကယ်စွမ်းပါတယ်မေတ္တာတွေဒါဆိုလို့ရှိရင်အရှင်မြတ်တို့မေတ္တာတွေပို့ပြီးတော့အကုန်လုံးကယ်တင်လိုက်ပါလားတတဝါရဲ့ကံကအဲ့ဒီလိုလဲလုံးလို့မရဘူးအခါတည်းလေးအယံကြီးကြီးမားတဲ့ဟာကြီးသေးသွားအောင်ပဲလုံးလို့ရတယ်သူတို့ရဲ့ကြီးမားတဲ့အကုသိုလ်ကံကြီးတွေရှိထားတော့ဖရာတော်မှာသူ့ဆွေမျိုးတွေသွားကြတာကဲလို့မရဘူးကဲခြင်းလို့ဝိရူပကို သွားပြီးတော့တရားဟောတာလုံးလို့မရဘူးနော်လုံးလို့မရဘူး ဘာလို့လဲသူတို့ရဲ့လှုပ်ထားတဲ့အတိတ်ကအကုသိုလ်ကိုင်းကြီးရှင်းပြပေးစားအခုလည်းပဲဦးဇင်းတို့နိုင်ငံနဲ့ပတ်သက်လို့ဦးဇင်းတို့လည်းမေတ္တာတွေပို့တယ်သစ္စာတွေပြုတယ်ဆရာတော်ဘုရားကြီးတွေမြတ်မမြတ်ပုဂ္ဂိုလ်တွေလည်းအကုန်လုံးဝိုင်းလှုပ်နေတာအယံကြီးသေကြည်ပျက်စီးမဲ့ဟာကိုအတော်အသင့်ဖြစ်အောင်လုပ်ပဲလှုပ်လို့ရတယ်အကုန်လုံးကြီးငြိမ့်တယ်ပြုတ်တယ်ဆိုတာဘယ်သူမှလှုပ်လို့မရဘူးအဲ့ဒါတတ္တဝါကြီးရဲ့ကံနဲ့ဆိုင်တယ်အဲ့ဒီတော့တပိတ္တတာကာမတက္ကာလို့ ကံသာလျင်တတ္တဝါတွေကိုယ်ပိုင်ဥစ္စာရှိတာပါဒါပဲအခုညမာပြည်ကမွေးတာချင်းတူကြည့်လေဥစဉ်တို့တရားတော်မတွေဥစဉ်တို့တွေအေးချမ်းနေရဒါကံတရားတွေပဲဟောမှာပူကြလောင်ကြစာဝတ်နေရခက်ခဲကြအဲ့တော့ကိုယ့်ဘက်ကမေတ္တာပေါ်မှု လုံမှုဒါတွေလောက်ပြီးတော့ကြံနာတွေဖြစ်နေတဲ့ဟာတွေကြတော့ဩတတ္တဝါတွေဟာကိုယ်ကံအတိုင်းကိုလာကြတာပဲတပ်ပေတတ္တာကမ္မတက္ကာဆိုတဲ့ဥပ္ပခါသဘောနဲ့နေတိုင်းအဲ့ပုံကိုယ်တွေစိတ်ချမ်းသာတယ် မေတ္တာထားတဲ့နာတွေမေတ္တာထားရမယ်ကရုဏာထားတဲ့နာတွေကရုဏာထားရမယ်မုရိဒာထားတဲ့နာထားရမယ်မေတ္တာကရုဏာမုရိဒာနဲ့မရတဲ့အရာမှန်သမျှကို ဥပေက္ခသဘောလေးနဲ့ဩတဗေတ္တာကမ္မတကတတ္တဝါတွေဆိုတာကိုပြုတ်တဲ့ကံအတိုင်းသွားရဒီနာမှာတေရမယ်ဆိုတဲ့လူကသွားပြီးကိုတေရတာအဲ့တေရမဲ့နေရာကိုရောက်ကိုရောက်တယ်အဲ့ဒါသူ့ရဲ့ကံဘယ်သူမှတားလို့မရဘူးဘယ်သူမှစီးလို့မရဘူး တခုခုအရေးကြောင်းကြုံနေပြီနော်အဲ့ဒီနာမှာဖြစ်တော့မယ်အဲ့သေရမဲ့ကံမပါတဲ့ပုဂ္ဂိုလ်သူဟာသူ အကုန်လုံးအဲ့ဒီနေရာကြီးရှောင်ခွင့်တော့ဒီလေရင်ပြတ်မဲ့အဲ့ပြတ်မဲ့လေရင်ကြီးပေါ်မှာစီးလို့မရဘူးသူကငယ်တော့ဟောအောက်ဘိတ်ဘက်မှာဘုန်းကြီးကကျောင်းနိုင်ဆရာတော်ကအရှင်ဘုရားတရားဟောရေးကျောင်းမှာအလူငွေတွေအရလှူကြတယ်ဖေ။ဒီနေ့နောက်ဆုံးနေ့လေးမို့ကျောင်းရဲ့ဘေးမှာဇက်ပွဲကြီးရှိတယ်။အဲ့ဒီဇက်ပွဲနောက်ဆုံးနေ့ပြီးရင် ပြီးပြီဆိုတော့ကြောင်းဇပွဲလာကြည့်နေလူတွေကကြောင်းနဲ့ဖះလာဖူးအဲ့ဒီမှာဦးစင်ကအဲ့ရနေတရားဟောပေးဩဖះအတွက်ကြောင်းအတွက်အရန်လူကြတော့ဆရာတော်ကြီးကအဲ့ဒါနဲ့ဒီနေ့နောက်ဆုံးနေ့လေးပါဖះအရှင်မယားဘယ်မှမကြွဘဲနဲ့ဟောပေးပါဖះမှန်ပါဖះတပီတော့ဟောပေးပါမယ်နေခင်ဆုံးစားလဲပြီးရောဘလို့မှနေလို့မရဘူးဒီနေရာကြီးကိုအဲ့ရွာဦးစင်ခေါ်ပြီးတော့ကဲကိုတော့မေတော်ကြီးဒီသွားရအောင်ဟာခရီးအဝဲကြီးပင်လယ်ပြင်မှာဆက်လေနဲ့မောင်းတာတော့မှ2နာရီလောက်မောင်းရတာ တပည့်တော်မနေချင်ဘူးဒီနေရာကြီးဘလို့ဖြစ်နေမှမသိဘူးလာသွားရအောင်ဆိုပြီးတော့အဲ့ဒါဆရာတော်ဥစဉ်ညနေမိပါမလားတပည့်တော်ပြန်ရအောင်လာမယ်ဘုရားဆိုသွားတာတော်တဲ့တွေမျက်စိလဲပြီးတော့အဲ့ဒီမှာကြောင်းပြန်မရောက်ဘူးနောက်ရဲကြတော့မှသွားပြီးတော့တောင်းပန်တာတပည့်တော်ဘလို့မှန်းကိုမသိပါဘူးဟာမတောင်းပန်နဲ့ကိုတော့ဝမ်းသာလိုက်တာကိုတော့မရှိတာဟာဘာဖြစ်လို့တော့ဆရာတော်တပည့်တော်ဒုံလဘာလေးတစ်ပါးတဲ့သူ့အမေကသူ့သားဆေးဆွဲလို့ဆို ကြောင်သင်္ကန်းခဏလေးဝတ်ပေးပါဗျာဆိုတော့တနာလို့ကဲတင်လိုက်တာဒီကောင်ဘယ်ကတနတ်ရတယ်မသိဘူးမနေညအခုအရှင်ဘုရားတရားဟောတဲ့အခမ်းအနားမှာတနတ်နဲ့လိုက်ပြလို့ဟောကံကသေရမဲ့ကံမပါရင်သူဟာသူဖယ်တာပဲနော်သေရမဲ့ကံပါရင်လည်းဘလောက်တိမ့်တိမ့်အဲ့ဒီနေရာရောက်ရတယ်အဲ့ဒါကြောင့်မို့တပ်ပိတ္တာကမ္မတကာလို့ပြောတာနော်ဒါကြောင့်မို့ဥစ္စနောတွေက လူဘဝရောက်လာတဲ့အခါကျတော့မေတ္တာနဲ့လည်းနေရတာပဲကရုဏာနဲ့လည်းနေရတာပဲမုဒိတာနဲ့လည်းနေရတာပဲဘလို့မှမေတ္တာကရုဏာလှုပ်လို့မရရင်ဒေါသတောကဖြစ်ဆဲဆိုပြီးတော့ပူလောင်နေရတာတဲ့ဩတတ္တဝါတွေဟာကံတရားပဲသူတို့ပြုတဲ့ကံအလျောက်သူတို့ခံကြရတယ်စံကြရတယ်ဘသူမှကယ်လို့မရပါလားလို့နှလုံးသွင်းတတ်ရင်ဦးဇင်းတို့တရားတော်မတွေစိတ်ချမ်းသာတယ် ဟာအဲ့လိုစိတ်နှလုံးမသွင်းတိုင်းအခုပစ္စုပန်မှာကိုကမရှုတတ်မပွားတတ်မပွားတတ်တော့ဒေါသတွေကြီးပဲတခါတည်းဖြစ်အဲ့တော့ဘာလို့လဲဖြစ်နေတာကဟိုမှာဒီမှာကပူလောင်နေတယ်အာအိမ်မှာရန်နေဖြစ်ကြဟောဘာလို့ဒေါသမီးတွေတောက်တာအဲ့ဒီဒေါသမီးတွေကဒီကြောင့်မို့တောက်လောင်အာကြီးလာရင်ဘာဖြစ်လဲဆိုတော့နောက်ဆုံးတတ်ထန္တရာကပ်ဘေးဆိုတဲ့ဒေါသကြောင့်ဖြစ်တာလူတွေဟာအလုံးသူလဲဒေါသဖြစ်ကိုလဲဒေါသဖြစ် မေတ္တာရေးနဲ့မငြိမ့်နိုင်မဲနဲ့ဒေါသမိတွေဟုံဟုံတောက်လာကြရင်ကဲသူတို့ကငါတို့ဒလိုလိုငါတို့ကလည်းလက်နဲ့ကင်မဟိဟောဖြစ်လာကြပြီနော်ဟာ तू ကဒလိုလိုငါဒလိုလိုမယ်ဆိုအဲ့ဒီကြောင့်ဘာဖြစ်လဲ तू လက်လက်နဲ့ငါလက်လက်နဲ့ဆိုတော့တတ်မှုဖြတ်မှုသည်ဒိဋ္ဌက်ပေါ်ပြီးတော့ကြမ်းထမ်းတဲ့ဒီပဲရောက်သွားတယ်အဲ့ဒါဒေါသရဲ့အစွမ်းဒေါသရဲ့အာကြီးမှုကြောင့်နောက်ဆုံးရောက်တော့တတ်တဲ့ဖြတ်တဲ့တတ်ထန္တရာကပ်ဘေးသည် ဘာကြောင့်ဖြစ်တာလဲဒေါသကြောင့်ဖြစ်တာငတ်မော့ခေါင်ပါဘေးဆိုတဲ့ဒုဗိခန္ဒရာကတ်တီဘာကြောင့်ဖြစ်တာလဲလောဘကြောင့်ဖြစ်တယ်လောဘအားကြီးရင်ငတ်မော့ခေါင်ပါဘေးကြီးစိုက်တယ်ဒေါသအားကြီးရင်ဦးဇင်းတို့တရားဓမ္မတွေတတ်တဲ့ဖြတ်တဲ့တတ်ထန္ဒရာကဘေးကြီးစိုက်တယ်မောဟအားကြီးရင်ယောဂန္တရကဘေးစိုက်ပါတယ်အခု ကိုဗစ်ယောဂန္တရကတ်ကြီးကဘာလောကကြီးဘာကြောင့်စိုက်တယ်လဲမောဟကြောင့်မောဟဆိုတာမသိမှုမိဘကျေသူမသိတာတွေများလာပြီဆရာသမားကျေသူမသိတာများလာပြီဖျားကိုစော်ကားတာများလာပြီတရားကိုစော်ကားတာများလာပြီတန်ခါကိုစော်ကားတာများလာပြီသူတော်ကောင်းအကျင့်တွေကျင့်တဲ့ပုံကိုယ်တွေပေါ်မှာစော်ကားတာများလာပြီဘာကြောင့်လဲမောဟဖုံးထားလို့မသိလို့ ရှက်ရမှမသိဘူးကြောက်ရမှမသိဘူးအာကုဇိုတရားတွေမကောင်းတာတွေကိုလူရှေ့မှာထင်နေပေါ်ပေါ်လုပ်နေကြတယ်မောဟတွေဖုံးထားဒါဟာမကောင်းဘူးဒါဟာမလောက်တင်ဘူးဒါမိဘဆရာသမားသူတော်ကောင်းတွေရှေ့မှာဒီဟာမလောက်တင်တဲ့အရာပါလားလို့အဲ့ဒီအာကုဇိုတရားတော့အာကုဇိုတရားလို့မသိဘူးအဲ့ဒီအာကုဇိုတရားကြီးတွေလောက်တာကိုအဟုတ်ထင်လာတဲ့လောကကြီးဖြစ်လာတဲ့သူတော်ကောင်းတွေကိုပြစ်မှားတယ်တန်ဃာတော်တွေပြစ်မှားတယ် အဲ့ဒီလိုသူတော်ကောင်းတွေပြမတန်ဃာတော်တွေပြမအဲ့ဒါမျိုးလုပ်ရင်လောကကြီးကပျက်စီးတာပဲဒါကြောင့်မို့အရင်တော့ဦးဇင်းတို့ဖះလောင်းရသေးဘဝတစ်ခုမှသတ္တငေါတုထိုင်ပြီးတရားမှတ်ဟိုကပြည့်တသာမကတခါတည်းအဲ့ဒါ तू ကယာထုပြုတ်လာယာထုပြုတ်လာလို့အဲ့ဒီမှာတော်တဲ့သွားရင်းနဲ့အဲ့ဒီရသေးကြီးတွေ့တော့ထွေဆိုပြီးဆဆွဲထွဲပြီးပြန်သွားတာဟိုရောက်တော့ယာထုကပြန်ခန့်ခံရတယ် ပြန်ခန့်ခံရတော့အဲဒီဒီဒီလူရုံမာကြီးငါသွားပြီဆက်သွေးထွေးခဲ့လို့ငါယာထုရတယ်သူ့ကိုသူထင်သွားတာအဲ့ဒီကနေမှတခါတည်းနောက်ထပ်ကြံတဲ့ဟွာတွေကလည်းယာထုပြုတ်တဲ့လူတွေကဟာနင့်ယာထုဘလို့ပြန်ရအိုးအဲ့ဒီပုံကိုကြီးငါသွားပြီအဲ့ဆက်သွေးထွေးတာပြန်လဲလာရောရတယ်ဆိုတော့ကိုကသူတော်ကောင်းကြင့်ကြင့်နေတဲ့ပုံကိုကြီးသွားပြီဆက်သွေးတွေနဲ့ထွေးကြထွေးကြအဲ့ဒီကနေနောက်ဆုံးတော့ရှင်မင်းကြီးရပါတခါတည်းယုံသွားတာစစ်တိုက်ပွဲသွားတော့မယ်ဆိုတော့ ဟာဒီလိုပုံကိုကြီးပေါ်မှာဆဆွေးထွေးပြီးတော့လော့ရင်မြင်အဖေါ်ဖြစ်မှာတဲ့ဆိုတော့သွားပြီးတော့ဆဆွေးတွေထွေးကြတယ်စစ်တပ်ဖရာအလောင်းတော်ကြီးဆဆွေးခွက်ထဲမှာမျောရတဲ့ဘဝရောက်တဲ့ဘဝအထိသိခံပြီးကျင့်ဖရာလောင်းကြီးကတော့သိခံတာလေဘယ်သူကသိမခံလဲဟိုမှာမြို့သောနဲ့နယ်သောနဲ့တည်းသိမခံတော့ဒါလောက်သူတော်ကောင်းပြမားတဲ့ဒီပုံကိုယ်တွေကတော့သွားလေအောင်တော့ဆိုပြီးတော့တခါတည်း အဲ့ဒီမှာဖះအလောင်းကိုရေဆေးပေးတဲ့စစ်သူကြီးကိုနတ်တွေကသွားတော့မင်းဒီနိုင်ငံမှာမနေတော့နဲ့ဝေးရတာသွားတော့ဆိုပြီးတော့အဲ့ဒီဖះအလောင်းကိုပြုစုပေးတဲ့ပုဂ္ဂိုလ်ကြီးကိုတော့ဖယ်ပေးပြီးတော့တခါတဲ့အဲ့ဒီမှာမိမိုးတွေနော်ကြောက်တုံးနေတခါတဲ့ဓာလန်လက်နက်တွေကောင်းငင်ကနေအကုန်လုံးပြုံကြပြီးတော့မြို့သူမြို့သားတွေအကုန်လုံးသေပြီးတော့ပျက်စီးခဲ့ဘူးတဲ့သူတော်ကောင်းတွေကိုပြစ်မှားတာ နော်ရောက်မို့အခုလောကကြီးမှာဒါအခုပြမမှုတွေကလည်းများလာကြတယ်တန်ခါဆိုတန်ခါပေါ်မှာအခု international ဖွဲ့နဲ့မေတ္တာပို့နေရင်အချို့လျာလျှောက်တယ်တပည့်တော်တို့မြန်မာနိုင်ငံကြီးရေခင်ပြီးသွားရင်တော့တပည့်တော်ဘာသာမဲ့လှုပ်ပြီးဖះလို့ပြောတယ်ဘာကြောင့်တော့ဆိုတော့ဖောင်းကြီးတွေမထွက်လို့တဲ့အဲ့တော့ကိုဘာသာတရားကိုကိုးကွယ်တာဘယ်အကြောင်းကြောင့်ကိုကိုးကွယ်တာလဲဆိုတာ तू ကအဲ့ဒါကို तू မစင်တာဘူး လိုချင်တာသုံးဖို့ဘာသာတရားကိုကိုးကွယ်မှုဖြစ်တယ်ဒါဥစဉ်မောဟနဲ့ပတ်သက်လို့ပြောတာပါမသိမှု မောဟတွေလွှမ်းလာတဲ့အခါကျတော့ဖရာရဲ့ကျေးဇူးမသိဘူးတရားရဲ့ကျေးဇူးမသိဘူးတန်ခါရဲ့ကျေးဇူးမသိဘူးမသိလာရင်ဥစဉ်ပြောတာကဟာဒီလိုယောဂန္တရကတ်ကြီးတွေစိုက်တယ်နေရာနှမှာကြည့်လေဥစဉ်တို့ဖရာရှင်ရဲ့ကျန်တဲ့ဘာသာဆိုဘယ်သူစော်ကားရဲတယ်လဲဥစဉ်တို့ဗုဒ္ဓဘာသာမြင့်ဩ ဖះတွေဟိုလိုလောက်ကြဒီလိုတွေလောက်ကြအမျိုးမျိုးအဲ့တော့ဒီမှာဆိုရင်လည်းတချို့တလေကလာလျှောက်ကြတဲ့အရှင်မြာဓာကြီးတွေမပြောဘူးလားဟေးတို့ဖះရှင်ကတိခံခိုင်းတာသူကသူအကုန်လုံးဟိုမှာနေမျိုးစုံနေရာကြီးတွေအကုန်ဟိုလိုလိုက်လို့ဒီလိုလိုက်လို့အကုန်လိုက်တားလို့မှမရပဲနဲ့အဲ့တော့လှုပ်ချင်တဲ့လူသူကသူလှုပ်ပေါ့ဘယ်တတ်နိုင်မှလဲကဘာရရက်ကလူကလှုပ်နေတာအဲဒါပေမဲ့ဗုဒ္ဓဖះရှင်ဟာကိလေသာစင်ကြယ်တဲ့ဗုဒ္ဓဖြစ်သည့်အတွက် အဲ့ဒီဗုဒ္ဓဘုရားရှင်ရဲ့အပေါ်မှာပြမှားကြရင်စော်ကားကြရင်တော့မကောင်းတဲ့ဘေးမကောင်းတဲ့ယံတွေတင့်တတ်တယ်အဲ့ဒါတွေလာရင်တော့ဘယ်သူမှကယ်လို့ရမှာမဟုတ်ဘူးဒါကြောင့်မို့ယောဂန္တရကတ်ကြီးဘာကြောင့်စိုက်တယ်လဲဥစဉ်တို့ဒကာတော်မတွေမောဟတွေဖုံလွှမ်းလို့တတ်တဲ့ဖြတ်တဲ့တထန္တရကတ်ကြီးတွေဘာကြောင့်စိုက်တယ်လဲဒေါသတရားတွေအာကြီးကြလို့နော်ငတ်မောခေါင်ပါပဲကြီးဆိုတဲ့ ဒုဗိခန္ဓရကကြီးဘာကြောင့်စိုက်တယ်လဲလောဘအာကြီးလို့တဲ့ဒါကြောင့်မို့မိမိရဲ့တန်တာမှာဖြစ်ပေါ်လာတဲ့လောဘတရားတွေဒေါသတရားတွေမောဟတရားတွေဟာယံသူ တခြားယံသူမဟုတ်ဘူးကိုယ့်ရဲ့အဲ့ဒီလောဘတွေဒေါသတွေမောဟတွေကယံသူအစစ်အဲ့ဒီယံသူကြီးတွေကိုတန်တရာမှာနိုင်အောင် မတိုက်နိုင်ခဲ့လို့ဒီဘဝမှာလဲຢာကတွေလောဘတွေဒေါသတွေရဲ့နှိမ့်ဆက်ခြင်းကိုခံရတာ အဲ့ဒီခံရတဲ့ဘဝကနေလွတ်ဖို့ရာအတွက်ဘာလို့ရမှာလဲပစ္စုပန်နိစ္စယောဓမ္မံတထတထဝိပတ္တတိလောဘစိတ်ကလေးတွေဖြစ်လာရင်ဖြစ်တဲ့စိတ်ကလေးကိုဖြစ်ပြီးတော့ပြတ်တယ်ဒေါသစိတ်ကလေးတွေဖြစ်လာရင်ဖြစ်တဲ့စိတ်ကလေးတွေဖြစ်ပြီးတော့ပြတ်တယ်မောဟစိတ်ကလေးတွေမနာလိုခြင်းတွေဝန်တိုခြင်းတွေဆိုတဲ့ အဲ့ဒီအကုသိုလ်စိတ်တွေဘာတွေပဲပေါ်ပေါ်တဲ့ပေါ်လာတဲ့စိတ်တွေမှန်သမျှကိုဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဆိုတာကိုဒါအမြဲမပြတ်တတိထားတတိထားပြီးရှုသမ်းပါတဲ့အဲ့ဒီလိုရှုနေတဲ့ပုဂ္ဂိုလ်မှသာလျင် အကောင်ဆုံးညတညဖြစ်တယ်အကောင်ဆုံးနေ့တနေ့ဖြစ်တယ်နေခင်းမှာ ရှုနေရင်အဲ့ဒီနေ့ဒီအကောင်ဆုံးနေ့တနေ့ ညာခင်းမှာရှုနေရင်အဲ့ဒီညသည် အကောင်းဆုံးညတညာအဲ့ဒါကိုဗဒ္ဓဧကရတ္တဝိပဿနာရှုပွားမှုမှာအကောင်းဆုံးဖြစ်တဲ့ညတညာဝိပဿနာ ရှုပွားမှုမှာနောက်တစ်ခုထပ်ပြောရင် အကောင်းဆုံးဖြစ်တဲ့နေ့ခင်းမှာရှုရင်နေ့တနေ့ဖြစ်သွားမှာပေါ့နော်အဲ့ဒါကြောင့်မို့မြတ်စွာဘုရားကဒီတုတ်တန်ကို ပြန်ပြီးတော့အကျဉ်းချုပ်ရင်ခြေသားတို့ အတိတ်ကိုလည်းမတွေးနဲ့အနာဂတ်ကိုလည်းမတွေးနဲ့ပစ္စုပန်မှာ ရှူစမ်းပါဒါလူတင်ဟောတာမဟုတ်ဘူးတော့နတ်ပြည်မှာလည်းဒီဟာပဲဟောတာမြတ်စွာဘုရားကတတ္တဝါတွေအကုန်လုံးကအတိတ်ကိုတွေးနေတယ်အနာဂတ်ကိုတွေးနေတယ်အတိတ်ကိုတွေးမှုတွေအနာဂတ်တွေတွေးမှုတွေအပေါ်မှာလောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်လိုက်ဖြစ်နေရတာပစ္စုပန်တရားပေါ်မှာမရှုနိုင်လို့ ပစ္စုပန်တရားပေါ်မှာမရှုနိုင်လို့လောဘဒေါသမောဟဖြစ်နေရတော့ပစ္စုပန်မှာရှုပါရှင်ဗျဘယ်တော့မှရှုအောင်မလဲအခုစရှုတယ်နော်ဘာလို့လဲဆိုတော့မင်းတို့နဲ့သေမင်းနဲ့အချင်းချက်မရှိဘူးတဲ့ဘယ်တော့သေရမယ်ဆိုတာမသိဘူးတဲ့သေမင်းရဲ့စစ်တီတွေဟာများတယ်ကားနဲ့သွားရင်လည်းသေနိုင်တယ်ယထာနဲ့သွားရင်လည်းသေနိုင်တယ်စားရင်လည်းသေနိုင်တယ်ထိုင်ရင်လည်းသေနိုင်တယ်ပြိုပြဆိုလေဖြတ်လို့သေရတယ် ယောဂါတွေမျိုးစုံနဲ့လဲသေရတယ်ဒီနေ့အကောင်းကြီးမနှက်ဖန်ကြတော့သွားပြီဟောအဲ့ဒီလိုသေခြင်းမျိုးစုံတွေနဲ့ဆက်ဆံနေရတဲ့လောကကြီးထဲမှာချက်သားတော်တဲ့အဲ့ဒီတဏှာတွေလောဘတွေဒေါသတွေမောဟတွေကိုယ်တန်တမ်းမှာနဲနဲသွားအောင်ပပသွားအောင်ရှုရမှာ အဲ့ဒီလိုပစ္စုပန်ပေါ်စေပေါ်စေမှာမြင်တိုင်းကိုလည်းရှုပါကြားတိုင်းကိုလည်းရှုပါနားတိုင်းကိုလည်းရှုပါစားတိုင်းကိုလည်းရှုပါမြင်တိုင်းနားတိုင်းကြားတိုင်းစားတိုင်းမှာရုပ်အနေနဲ့ရှုမလားစိတ်အနေနဲ့ရှုမလားဝေဒနာအနေနဲ့ရှုမလားတင်ညာကို ရှုမလားလောဘဒေါသမောဟဆိုတဲ့သင်္ခါရတွေပေါ်တိုင်းပေါ်တိုင်းရှုမလားကြိုက်တာရှုတတိထလောဘစိတ်လည်းဖြစ်အော်ဖြစ်ပြီးပြတ်တယ်လို့ရှုရုပ်ကဘဝဆိုပူတာလေးလာပေါ်တယ်အော်ပူတာလေးကလည်းဖောက်ပြန်တာပါလား အဲ့ဒါလေးလာပေါ်တယ်ဖောက်ပြန်တဲ့စစ်ကလေးအော်ဖောက်ပြန်တာပါလားဒိတ်ကလေးအော်ဖောက်ပြန်တာအော်ရုပ်တွေဖောက်ပြန်နေပါလားအမလေးကျွတ်ကျွတ်ကျွတ်ကျွတ်ငါနာတယ်ဆိုဒိဋ္ဌိယကတ်တော်မှာနော်အဲ့ဒါဘာကြောင့်လဲဆိုတော့ငါနာတယ်ဆိုတော့ငါဆိုတဲ့ဟိုမှာဒိဋ္ဌိယဝင်ကတ်သွားတော့နောက်ကဒေါသလိုက်တော့မှာအဲ့တော့ငါအဝင်မခံမဲနဲ့တင်းနာပေါ်တော့လဲအော်ရုပ်ရဖောက်ပြန်တဲ့သဘောနော်အော်ပူတာလေးပေါ်တော့လဲဖောက်ပြန်တယ်အဲ့ဒါပေါ်တော့လဲဖောက်ပြန်တယ် ဒိတ်ကလေးရိတ်ကလေးရွကလေးဩဖောက်ပြန်တဲ့သဘောတွေပါလားရုပ်ရဲ့ဖောက်ပြန်တဲ့သဘောတွေပါလားလို့အဲ့ဒီလိုအမှန်ကိုမြင်အောင်ရှုလိုက်ရင်တွန့်တိုတဲ့စိတ်တဲ့တဲ့ဘာမှမဖြစ်တော့ပါဘူးတွန့်တိုတဲ့စိတ်ဆိုတာကအဲ့ဒီအခုပြောတဲ့တဏှာတို့ပြောတာပါမာနတို့ဒိဋ္ဌိတို့အကုသိုလ်တရားတွေအဲ့ဓာတွေဝင်ခွင့်မရတော့ပါဘူးတဲ့ပစ္စုပန်တရားပေါ်မှာမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းရှုမှတ်နေလို့တဲ့ဒါကြောင့်မို့ဥစ္စံတို့ဒကာဓမ္မတွေက ဒီဗတ်တွေကရတ္တတုတ်ကိုမြတ်စွာဘုရားဟောခဲ့တာလည်းအကျဉ်းချင်းဟောခဲ့ပါတယ်ဒါကြောင့်ဒီတရားလေးဟာအော်ဘုရားရဲ့အဆုံးအမငါတို့လိုဝိပဿနာလုပ်မဲ့ယောဂီများအတွက်အကောင်ဆုံးတရားလေအတိတ်ကိုလည်းမတွင်နဲ့အနာဂတ်ကိုလည်းမတွင်နဲ့ပစ္စုပန်ပေါ်စေပေါ်စေတတိထားပြီးရှုပါသေခြင်းတရားနဲ့အချိန်ချက်မရှိဘူးမင်းတို့ဘယ်နှစ်ဘယ်ရက်သေရမယ်ဆိုတာမသိဘူးအဲ့ဒီမသိတရားကြီးတွေကိုဘယ်ချိန်ပြီးတော့ ပေါ့ပေါ့မနေကြပါနဲ့မြတ်စွာဘုရားကနော်ဒါကြောင့်မို့ကိုယ့်ရဲ့ရှိနေတဲ့အချိန်ကိုအတုံးချပြီးတော့လောဘတွေနဲနိုင်သမျှနဲအောင်ဒေါသတွေနဲနိုင်သမျှနဲအောင်မောဟတွေနဲနိုင်သမျှနဲအောင်ဗတ္တေကရတ္တတုတ်ကို နာယူပြီးတကာလမိမိတို့ရဲ့တန်တာမှာကိတ်နေတဲ့လောဘတွေဒေါသတွေမောဟတွေနဲနဲလာအောင်ပါပါလာအောင်အမြင့်ပြတ်ပြီးတော့သွားတဲ့ဘဝရောက်အောင်ကြင်ကြံကြိုးကုန် ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖျာ